သာသနာတော်တက္ကရီ2560ခုနှစ်ကောဇာတက္ကရီ1388ခုနှစ်ဆုံလပြည့်ကျော်9ရက်ခရစ်နှစ်2016 9လပိုင်း28ရက်စနေနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် ဟမ္မုံဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးအတွင်းမှာရှင်မင်းဝန်ဆရာတော်ရဲ့မဟာသတိပဋ္ဌာန်ဝိပဿနာ9ရက်အချိန်ပြည့်တရားစခန်းပွဲမှာလာရောက်ပြီးတော့မဟာသတိပဋ္ဌာန်တရားများကိုရှုပွားအထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များကို မဟာသတိပဋ္ဌာန်သုတ်တန်ကြီးကိုမူရင်းထားပြီးတော့ဆင်းရဲကင်းစင်သတိပဋ္ဌာန်ကျင့်စဉ်ဆိုတဲ့တရားတော်ခေါင်းစဉ်နဲ့အမည်နဲ့ဘုန်းကြီးကျင့်စဉ်တရားတွေကျင့်ကြံပွားများအားထုတ်လို့လက်တွေ့တရားတွေတွေ့ပုံသိပုံတွေကိုဘုန်းကြီးဓမ္မဒါနတရားလူပေးနေတာဖြစ်ပါတယ် ဒီတော့တတိပဋ္ဌာန်ကျင့်စဉ်နေအပြင်ယခုဣရိယာပဋ္ဌာပိုင်းကိုဘုန်းကြီးဟောကြားပေးနေပါတယ်ကိစ္ဆံဒုံဝါကိစ္ဆံမိတိပဇာနာတိထီတုံဝါထီတုံမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယနောဝါတယနောမိတိပဇာနာတိကိစ္ဆံတုံဝါသွားတော်လီဝါသွားလျင်လီ ဝါသွားတုံသွားစေသွားကြိုက်သွားစဉ်မူလီကိစ္စမိတိသွားတိဟူ၍ပါဇာနာတိတိဤဝါတိအောင်ရှုပါသွားနေတဲ့ခိုက်ကလေးမှာမိမိတို့သွားနေတာလေးကိုတေချာသိအောင်ရှုတဲ့အမှန်တိုင်းသိအောင်ရှုတယ်အဲဒီတော့မနေ့ကဘုန်းကြီးတို့ယောဂီများကိုဈဉ္ဉံသွားရင်းနဲ့ရှုမှတ်ပုံတွေကိုဘုန်းကြီးမနေ့ကပြောခဲ့ပြီ ခြေတလန်းကိုတစ်ချက်မှတ်နဲ့သွားတယ်သွားနီးခြေတလန်းကိုနှစ်ချက်မှတ်နဲ့သွားနီးခြေတလန်းကိုသုံးချက်မှတ်နဲ့သွားနီးဒါကရဲတူတရားစခန်းလေးမှာဒီလောက်ပဲသိလျော်တယ်ဘုန်းကြီးတို့ရဲစီအားထုတ်တဲ့ပုဂ္ဂိုလ်များကြတော့6ချက်မှတ်တယ်နောက်ပြီးတော့9ချက်10ချက်မှတ်တာတွေဒါလေးတွေထိအောင်သေးစိတ်သင်ပြပေးရတယ် သင်ပြပေးတဲ့အတိုင်းလည်းပဲယောဂီဟာတတိယသမารီအားတွေကောင်းနေတဲ့အခါကလာကြတော့အဲ့ဒီအသေးစိတ်လေးတွေကိုအားလုံးသိအောင်ရှုနိုင်တယ်။ယခုဒီမှာရက်တို့တရားစခန်းလေးတွေမှာကြတော့ဒီ၃မျိုးပဲရှုမှတ်ပုံလေးတွေသင်ပြပေးပါ။ရှုတဲ့အခါမှာလည်းပဲဈဉ္ညာလျှောက်တာနဲ့လမ်းလျှောက်တာမတူပုံလေးဘုန်းကြီးပြောခဲ့ပြီ။ လမ်းလျှောက်တာကအညောင်းပြေလျှောက်တယ်ဈဉဏ်လျှောက်တာကတမာရီဖြစ်ဖို့ဉာဏ်ဖြစ်ဖို့လျှောက်တယ်ဈဉဏ်လျှောက်တာကဟိုကြည့်ဒီကြည့်လျှောက်တယ်အဲလမ်းလျှောက်တာကဟိုကြည့်ဒီကြည့်လျှောက်တယ်ဈဉဏ်လျှောက်တာကမျက်လွန်လေးချလျှောက်တယ်လမ်းလျှောက်တဲ့ပုဂ္ဂိုလ်ကစကားပြောပြောနဲ့လျှောက်မယ်ဒီတရားရှိမှတ်တဲ့ဈဉဏ်အမှတ်ကိုမှတ်တဲ့ပုဂ္ဂိုလ်ကတော့အမှတ်တတိလေးနဲ့လျှောက်မယ် အဲ့ဒီလိုဆိုတော့ယောဂီပုဂ္ဂိုလ်ဟာတရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာလမ်းလျှောက်တာမဟုတ်ဘူးဈဉ္ညာလျှောက်ပါခြေလမ်းတိုင်းခြေလမ်းတိုင်းကိုအ ਨੇ ဆုံးတလမ်းမှာတစ်ချက်မှတ်တော့ပါအောင်ရှောင်ပါဘယ်ကိုပဲသွားသွားပေါ့စွန်းစားကြောင်းသွားရင်လည်းဒီတစ်ချက်မှတ်လေးပါသွားပြီစီစွန်းစားကြောင်းကပြန်လာရင်လည်းတစ်ချက်မှတ်လေးပါလာပြီစီနောက်မိမိသီးသန့်ဈဉ္ဉံနေရာကိုရွေးပြီးလျှောက်ပြီးဆိုရင်ကတော့သုံးချက်မှတ် တေချာစစ်စစ်ဆတ်ဆတ်ရှုမှတ်သွားအဲဒီလိုရှုမှတ်လို့ဘုန်းကြီးမနေ့ကဈဉ္ညာလျှောက်ရင်းနဲ့တရားတွေ့ပုံလေးတွေဘုန်းကြီးမနေ့ကပြောခဲ့ပြီနိရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးစွဲမြဲစွာကတ်တည်နေပြီဆိုရင်သူ့ရဲ့တဘာဝအမှန်လေးတွေကိုသိပြီးတော့ပြဉ္ညာတရဏီပြောက်ပြီးတော့ပရမတ်သဘောလေးတွေသိလာပုံနေအဲဒီကနေအကြောင်းကျိုးဆက်ဆက်ပြီးတော့သိပုံနေအဲဒီကနေဖြစ်ဖြစ်ဒီမြင်ပုံနေဘုန်းကြီး မနေ့ကပြောခဲ့ပြီနိဆက်လက်ပြီးတော့ယူပွားအားထုတ်လို့ရှိရင်လို့အားထုတ်တဲ့ပုဂ္ဂိုလ်မှာဒီဝိပဿနာဉာဏ်နေပြည့်စုံတဲ့အခါကလည်းကြတော့ဖြစ်မှုပြမှုတွေပြည့်စဲသွားတယ်ငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်ပဲမျက်မှောက်ပြုတွေ့သိသွားမယ်အစဉ်စဉ်လည်းပဲပါရမီရှိလို့ရှိရင်မဲအစဉ်စဉ်ဘူအစဉ်စဉ်ဆက်ရောက်ပြီးတော့ကိလေသာအသောကုန်ခံပြီးတော့ယဟနာတိအောင်လည်းဖြစ်နိုင်တယ်ဘုန်းကြီးမနေ့ကပြောခဲ့တယ် အဲဒီတော့ဒီလိုဈဉ္ညာလျှောက်ပြီးတော့ရှုမှတ်ရင်းနဲ့ယဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်ပေါ့ဘုရားရှင်ရဲ့သာသနာမှာရသော်ဘုရားပြိဋိနိဗ္ဗာန်မစံဝင်မီနောက်ဆုံးယဟန္တာဟာသူပတ္တပရပိုက်ဖြစ်တယ်အဲ့ဒီသူပတ္တပရပိုက်ယဟန်ကြီးဟာတစ်ချိန်ကသူဟာရသော်ဘုရားရှင်ကိုလည်းပဲသူမိကွန်းလေးတွေမေးခြင်းတယ် ဒါပေမဲ့လို့မြတ်စွာဘုရားကပွင့်သစ္စာဗုဒ္ဓအခုမှငငယ်လေးရှိသေးတယ်အခုမှပွင့်စာရှိသေးတယ်အရင်ဒီဘုရားရှင်ရဲ့အရင်ပွင့်နေတဲ့မဂ္ဂလိကောတာလတို့စိတကေတာကပလတို့တိန်စီတို့စတဲ့ဘုရားကြီးတွေရှိတယ်ဒီဘုရားကြီးတွေကိုငါမေးကြည့်မယ်ဆိုပြီးမေးကြည့်တယ်မေးကြည့်ပေမဲ့ तू နှစ်သက်တက်လောက်တဲ့အဖြေမရဘူး ဒါပေမဲ့မြတ်စွာဘုရားရှင်ကိုကြပြန်တော့လေပွင့်သစ္စာမူဖျံငယ်လေးမူဩဘုရားအကြီးတွေတောင်မဖြစ်နိုင်ရင်ဒီဘုရားအသေးလေးလည်းဖြစ်နိုင်မှာမဟုတ်ဘူးလို့သူစိတ်ထဲမှာဖြစ်ပြီးတော့မမေးခဲ့ဘူးအခုဘုရားလေးဖြစ်တဲ့ဂေါရမဗုဒ္ဓတောင်ပြိဋိဘံဝန်ဆံတော်မူတော့မယ်ဒီတော့မိမိသိလိုတာလေးတွေသိအောင်သွားပြီးတော့မေးမယ်ဆိုပြီးတော့မြတ်စွာဘုရားထံသွား အဲ့ဒီအချိန်မှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာသွေးဝမ်းတော်လာပြီးတော့အအင်းနေကုန်ခန်းနေတယ်အဲ့ဒီမှာအင်းကြီးဥယျင်တော်အတွင်းမှာပဲမြောက်ဖက်သူဥကောင်းလှဲပြီးတော့မြတ်စွာဘုရားတရင်သုံးတယ်သူပါဒယဟန်ကြီးလာတဲ့အခါကာလကြတော့ဇညီတော်အနန္ဒာကဘုရားရှင်ကိုရောင်မြတ်ကြီးပင်မန်းနေတော်မူတဲ့အတွေ့အကြောင်းအတွေ့မခံလို့တွေ့မပေးဘူးပေါ့ ဘာကြောင့်လဲဆိုတော့ဒီပြပိုက်တွေမြတ်စွာဘုရားကိုဆင်းရဲအောင်ဒုက္ခရောက်အောင်အမျိုးစုံမေခွန်းနေမိပြီးပင်ပန်းတော်မူလိမ့်မယ်ဒီတော့ဝင်ခွင်ပေးလို့မဖြစ်ဘူးဆိုပြီးတော့ဝင်ခွင်မပေးဘူးတားထားတယ်အဲဒီလိုတားထားတာကိုမြတ်စွာဘုရားကြားတယ်ကြားမှာပေါ့ဘုရားရှင်ကိုရောမြတ်ကြီးကိုကာထားတာလေးကသင်္ကန်းလေးကာထားတာပဲဟိုဘက်ကကြားမှာပေါ့ ဘက်ကပြောဟိုဘက်ကကြားမှာအဲလိုဆိုတော့ဘုရားရှင်ကိုရောမြတ်ကြီးကညီပွားလိမ့်မှာအာနန္ဒာတဲ့သူပါဒကိုလွတ်လိုက်ငါဘုရားဒီလောက်ပင်ပန်းကြီးစွာဒီနေရာကိုရောက်အောင်လာခဲ့တာဟာသူပါဒအတွက်လာခဲ့တာအဲ့ဒီကြတော့မှညီတော်အာနန္ဒာသူပါဒပရမယဟန်ကြီးကိုကဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးခွင့်ပြုတော်မူတယ်ကဲသွားတော်ဆိုပြီးခွင့်ပြုလိုက်တယ် အဲ့ဒီလိုခွင့်ပြုချက်ရတဲ့အခါမြတ်စွာဘုရားတန်ရောက်ရောက်တဲ့အခါမှာ तू မေးလိုတာတွေကိုမြတ်စွာဘုရားမေးပါတယ်သို့တော့ तू မေးတာတွေကအခုဘုရားလို့အမိခံနေတဲ့မကလိကောသာလတို့ဇိတကေတကမလတို့စတဲ့သိန်းစီတို့ဒီပုဂ္ဂိုလ်ကြီးတွေဟာရှေးဘဝနောက်ဘဝတွေသိတယ်ဆိုတာမှန်သလားစသည်ဖြင့်ပေါ့ဒီအကြောင်းတွေမေးတာဒါတွေသိလို့လည်းပဲသူ့မှာဘာမှအကျိုးထူးစရာမရှိဘူးဒါကြောင့်မြတ်စွာဘုရားကအချိန်လေးအကုန်မခံကြတော့ ပရိနိဗ္ဗာန်ဝင်ဆံမှုရလည်းပဲအချိန်ပိုင်းလေးပဲကြံတော့တယ်။ဒါကြောင့်သူပဒါတဲ့ငါဖះအချိန်မရှိတော့ဘူး။ငါဖះအချိန်မရှိတော့ဘူးတဲ့ငါဖះဟောတာကိုပဲသင်နာကြတော့ဆိုပြီးတော့မြတ်စွာဘုရားကမေခင်ရှိပါတရားလမ်းစဉ်ကိုမြတ်စွာဘုရားဟောပါလေ။တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တ တမ္မာအာဇီဝတမ္မာဝါယမတမ္မာတတိတမ္မာတမာတိဆိုတဲ့မိခင်၈ပါးကျင့်လန်းစဉ်တွေမြတ်စွာဘုရားဟောတယ်အခုဘုန်းကြီးတို့ဒီကနေ့ဓမ္မနန္ဒဝိဟာရကျောင်းတက်ကြီးအတွင်းမှာရွှေမြုံဆရာတော်ရဲ့တတိပဋ္ဌာန်တရားစခန်းကိုဝင်ရောက်ပြီးတော့အထုတ်နေတဲ့ပုဂ္ဂိုလ်များလည်းပဲဒီမိခင်အကျင့်တရားတွေကျင့်နေတာပဲဒီမိခင်တရားတွေကိုပွားနေတာပဲ ခေါင်းနဲ့ပိန်တယ်လို့ရှုနေတာလည်းမဲခင်တရားတွေပဲကြွားတယ်လမ်းတယ်ချတယ်လို့ရှုတာလည်းမဲခင်တရားတွေပဲထိုင်တယ်ထိတယ်လို့ရှုနေတာလည်းမဲခင်တရားတွေပဲမြင်တယ်ကြားတယ်စသည်ဖြင့်ရှုနေတာလည်းမဲခင်တရားတွေပဲဒီမဲခင်၈ပါးဟာအချင်းချုံးမယ်ဆိုရင်အချင်းချုံးပြီးပြောရင်မဲခင်၃ပါးပဲရှိတယ်မဲခင်ဘယ်နှပါးလဲ၃ပါးပဲတိလမဲခင်ရဲ့ တမာတိမဲ့ခင်ရဲ့ပညာမဲ့ခင်ရဲ့ဘယ်နှပါလဲသုံးပါအဲ့ဒီသုံးပါးကိုချက်မယ်ဆိုရင်သီလမဲ့ခင်ကသုံးပါတမာတိမဲ့ခင်ကသုံးပါပညာမဲ့ခင်ကနှစ်ပါပေါင်းရင်မဲ့ခင်ဘယ်နှပါရှစ်ပါအဲ့ဒီတော့ဘုန်းကြီးတို့အခုရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းပေါ့ဖောင်းတယ်လို့ရှုမှတ်ပိန်တယ်လို့ရှုမှတ်အဲ့ဒီရှုမှတ်ချက်တိုင်းမှာတစ်ချက်မှတ်လိုက်တိုင်းတစ်ချက်မှတ်လိုက်တိုင်းဒီမဲ့ခင်တရားတွေပါ ထင်ရှားအောင်ပြောရရင်ဒီဖောက်မှုပိန်မှုလေးကိုမှတ်နိုင်ဖို့အတွက်ကြောင်းကြဆိုင်အားထုတ်မှုလေးမရှိဘူးလားအဲ့ဒီကြောင်းကြဆိုင်အားထုတ်မှုလေးဟာတမ္မာဝါယမမေခင်ခေါ်တယ်။ဗာမေခင်လေတမ္မာဝါယမမေခင်အဲ့ဒီမှာဖောင်းတာလေးပေါ်လာလို့ဖောင်းတယ်လို့ရှုလိုက်တာလေးကတမ္မာတတိမေခင်ရှုလိုက်တာလေးကဗာမေခင်လေတမ္မာတတိမေခင် အဲဒီရှုရအာယုံပေါ်ဖောင်းမှု အာယုံပိန်မှုအာယုံလေးပေါ်မှာကပ်ပြီးတည်သွားတာလေးကတမ္မာတမာတိမေခင်မေခင်၃ပါးဒါကိုတမာတိမေခင်၃ပါးခေါ်တယ်အဲဒီရှုမှတ်တဲ့အာယုံဖြစ်တဲ့ဖောင်းအာယုံလေးပေါ်မှာစိတ်လေးတည်သွားပြီပိန်အာယုံလေးပေါ်မှာမစိတ်လေးတည်နေပြီအဲဒီပေါ်မှာတည်ကြည်မှုအားကောင်းလာတဲ့အခါကလည်းကြတော့ အဲ့ဒီမှာဘာကိုသိလာလဲဆိုတော့အမှန်ကိုသိလာတယ်စောစောကဖောင်းနေဆိုရင်ဝမ်းပိုက်ဆိုတဲ့ပုံတရံကြီးပညာတရံကြီးထင်နေတယ်ပိန်နေဆိုရင်လည်းပဲဝမ်းပိုက်ဆိုတဲ့ပညာတရံကြီးထင်နေတယ်အခုဖောင်းနေဆိုရင်အဲ့ဒီပညာတရံပြောက်ပြီးတော့ပရမတင်းလာတဲ့သဘောလေးသိတယ်ဘာသဘောလေးသိလဲပိန်နေဆိုရင်ရော့သွားတဲ့သဘောလေးသိတယ် 1 byte ဆိုတဲ့တရားပျောက်သွားပြီပရမတ်သဘောလေးပဲတွေ့လာတယ်ယောသဘောလေးအဲ့ဒီတင်းသဘောယောသဘောလေးကိုသိနေတာအမှန်သိတာလားအမှားသိတာလားအမှန်သိတာဖြစ်တဲ့အတွက်ကြောင့်မို့တမ္မာဒိဋ္ဌိမေခင်ဗာမေခင်လေတမ္မာဒိဋ္ဌိအမှန်သိအမှန်မြင်သွားပြီတကယ်ကိုသူ့တဘာဝလေးအတိုင်းပဲသဘောလေးပဲမြင်သွားပြီပရမတ်လေးကိုမြင်သွားတယ် ဒါတမာဒိဋ္ဌိမေးခဲ့မယ်ဟိုဘက်ကတမာသင်္ကပ္ပမှန်စွာကြံစီခြင်းဆိုတာတွေးတောစဉ်းစားနေတာမဟုတ်ဘူးယောဂီအမှန်တိုင်းသိအမှန်တိုင်းမြင်အောင်မို့ရှုစိတ်ကလေးကိုအဲ့ဒီအာယုံဘောကိုတွန်းပို့လိုက်တဲ့သဘောလေးကိုတမာသင်္ကပ္ပလို့ခေါ်တယ်အဲ့တော့ဒီဘက်ကတမာဒိဋ္ဌိနဲ့တမာသင်္ကပ္ပဒီနှစ်ပါးကပညာမဲ့ခင်နှစ်ပါးပါမဲ့ခင်လေ စောစောကတမာတိမေခင်၃ပါးနဲ့ပေါင်းရင်မေခင်ဘယ်နှပါး၅ပါးသီလမေခင်ဆိုတာကယောဂီတို့မိမိတို့ကုသောတိဆောင်တင်ထားတဲ့သီလတွေမကြိုးမပေါက်မကြောင်မကြောင်မကြမ်းမစွန့်မကွက်အောင်ဆောင်ထင်းထားလို့ရှိရင်သီလမေခင်၃ပါးကပြည့်စုံနေပြီသားတမ္မာဝါစာတမ္မာကမ္မန္တာတမ္မာအာဇီဝဒီ၃ပါးပြည့်စုံနေပြီဆိုတော့ စောစောက၅ပါးနဲ့ပေါင်းလိုက်ရင်မဲခင်ဘယ်နှပါကဲဒီတော့ထိုင်ပြီးတော့ဖောင်းတယ်လို့ရှုမှတ်တိုင်းမဲခင်၈ပါးပိန်တယ်ရှုမှတ်မဲခင်၈ပါးကြွတယ်ရှုမှတ်မဲခင်၈ပါးသွားတယ်လမ်းတယ်လို့ရှုမှတ်မဲခင်၈ပါးရှုမှတ်တိုင်းရှုမှတ်ချက်တိုင်းဒီမဲခင်၈ပါးတရားတွေပွားနေတာဒီမဲခင်လမ်းတွေကသွားရင်ဆုံးသွားပြီဆိုရင်နိဗ္ဗာန်ဆိုတာတွေ့မှာပဲလမ်းဆုံးရင်ရွာတွေ့တယ် လမ်းဆုံးရင်ဘာတွေ့လဲအေးရွာတွေ့တယ်အကျင့်လမ်းစဉ်ဆုံးရင်လည်းပဲနိဗ္ဗာန်ဆိုတာတွေ့မယ်အဲတော့အကျင့်လမ်းစဉ်ဆုံးအောင်ဘုန်းကြီးတို့သွားဖို့ပဲအဆုံးထိအောင်သွားဖို့ပဲဒီမဲခင်လမ်းစဉ်နဲ့အဲဒီလိုအခုမြတ်စွာဘုရားကဒီသုဘဒ္ဒပရပယဟန်ကြီးကိုဒီမဲခင်အကျင့်တရားတွေမြတ်စွာဘုရားဟောလိုက်တယ် ဟောလိုက်တော့သုဘာဒယဟန်ကြီးလည်းပဲမြတ်စွာဘုရားရဲ့အနေထားကိုသိတဲ့အခါကျတော့တည်တည်ချာချာယူယူတည်တည်စူးစူးဆိုင်ဆိုင်နာကြအဲ့ဒီနေရာကနေပြီးတော့မြတ်စွာဘုရားဓမ္မယုတိပြုပြီးခွာခွာသွားပြီးတော့အဲ့ဒီအင်ချင်းဥယင်တို့ကြီးအတွင်မှာဈဉ္ညာရှောင်ပြီးရှုမှတ်နေတယ်ဘယ်လိုရှုမှတ်နေတယ်ဈဉ္ညာရှောင်ပြီးရှုမှတ်နေတဲ့ယောဂီဘုန်းကြီးတို့ယောဂီတွေ ဈဉ္ဉံမှတ်တရားကိုသေးသေးချာချာလေးရှုမှတ်နေတာအခုတွေ့ရပါတယ်။ယောဂီဆိုတာအဲ့ဒီလိုကိုအမြဲတမ်းတတိကတ်ထားရတယ်။အပြင်တဏ္ဍာပုဂ္ဂိုလ်ရဲ့သွားပုံလာပုံနေပုံထိုင်ပုံနဲ့မတူဘူး။ယောဂီရဲ့အနေထားတတိအမြဲတမ်းရှိနေရတယ်။ထိုင်ရင်လည်းတတိလေးနဲ့ရရင်လည်းတတိလေးသွားနေရင်လည်းတတိလေးရှုမှတ်မှုတတိလေး။ဒါကိုအပ္ပမဒလို့ခေါ်တယ်မမေ့တာ။ရှုမှတ်ဖို့မမေ့တာ အဲ့ဒီလိုတတိလေးနဲ့တခါလေခြေလန်းတိုင်းခြေလန်းတိုင်းကိုခုရှုနေတယ်ဟိုသူဘာဒယဟန်ကြီးဟာလည်းပဲဒီကိစ္စတော်ဝါကိစ္စမိဒီပဇာနာတိဆိုတဲ့မြတ်စွာဘုရားဟောထားတဲ့ဒေသနာတော်အတိုင်းသွမ်းနေတဲ့အမူအရာလေးရဲ့တရွေချင်းတရွေချင်းရွေ့နေပုံလေးတွေတင်းသွားပုံလေးတွေတောင့်သွားပုံလေးတွေဒီသဘောလေးတွေသိအောင်ရှုနေတာပဲအဲဒီလိုရှုနေရင်ရှုနေရင်ねသူကလည်းပါရမီပြည့်စုံနေတဲ့ပုဂ္ဂိုလ်ဆိုတော့ တတိယသမารိအားတွေအာကောင်ထက်တန်စွာရပြီးတော့ဝိပဿနာဉာဏ်နေနာနဲ့ယုတ်ကိုပိုင်းခြားသိတဲ့ဉာဏ်ကနေပြီးတော့အစဉ်အဆက်ဝိပဿနာဉာဏ်နေတက်လို့ဒီဉာဏ်နေအစဉ်အဆက်အာကောင်ပြည့်စုံလာတယ်အာကောင်ပြည့်စုံယုံပြည့်စုံလာတဲ့အခါကျတော့မဲအစဉ်အဆက်ဖူအစဉ်အဆက်သောတပတ္တိမေသောတပတ္တိဖူသကရာဂမိမေသကရာဂမိဖူအနာဂမိမေအနာဂမိဖူ အရတ္တမေအရတ္တဖို့တိအောင်ဆက်ရောက်ပြီးတော့ဒီခါလေးကိလေသာအသောကုန်ခန်းပြီးတော့ယဟန္တာမထေမြတ်ကြီးဖြစ်သွားတယ်။ဈေးညာလျှောက်ရှုမှတ်ရင်ဘယ်လိုရှုမှတ်ရင်လဲ။ဒါကြောင့်ဈေးညာလျှောက်ပြီးတော့ရှုမှတ်ရင်းနဲ့ရော တရားမရနိုင်ဘူးလား။တရားရောမတွေ့နိုင်ဘူးလား။တကယ်ပဲတကယ်သဘောလေးတွေရုပ်သဘောနာမ်သဘောလေးတွေအဖြစ်ဖြစ်သဘောလေးတွေသိချာတွေ့သွားမယ် သေချာဈဉ္ဉံကိုသေချာလျှောက်ကြည့်မနေ့ကဘုန်းကြီးပြောခဲ့ပြီလေကြွားတာကြွားမှန်းသိသေသေးချာချာမြင်အောင်ကြည့်လမ်းတာလမ်းမှန်းသိသေသေးချာချာမြင်အောင်ကြည့်ချတာချမ်းမှန်းသိသေသေးချာချာမြင်အောင်ကြည့်သေချာမြင်အောင်ကြည့်လို့ကြည်ခိုင်းတာဗဂရိမျက်စိနဲ့ကြည်ခိုင်းတာလားဉာဏ်မျက်စိနဲ့ကြည်ခိုင်းတာလားဉာဏ်မျက်စိနဲ့သေချာကြည့်မျက်စိနဲ့ခြေထောက်ကိုငုံကြည့်ဖို့မဟုတ်ဘူးရှေ့ကို၄000ခန်းလာချပြီးတော့မျက်နှာလေးချထားပြီးတော့အဲ့ဒီမှာစိတ်ကသာ တတိဥသိတဲ့စိတ်ကသာမိမိရဲ့ရွေရှားနေတဲ့သဘောလေးတွေသိအောင်ရှုသွားတယ်။အဲဒီလိုကိုဟာတတိထားပြီးရှုသွားလို့ရှိရင်မိမိရဲ့ပါရမီအလျောက်ပဲမိမိရဲ့ပါရမီလျောက်ဒီဈဉ္ညာရှောင်ပြီးရှုမှတ်နေရင်နဲ့လေတရားသဘောတွေသိနေ။ဘုန်းကြီးကတော့ဘုန်းကြီးကိုယ်တိုင် ပထမတရား အထုတုံကစပြီးတော့မာစီသာသနာရိပ်တာမှာတရားလာပြီးအထုတ်တယ် အဲဒီမှာတရားအထုတ်တဲ့ကံမှာအကြောင်းရဲ့စီကံချက်တွေကိုဖတ်ကြည့်တယ်စီကံချက်တွေကလည်းမတင်းကျပ်ပါနဲ့အဲဒီမှာယောမတိရောက်ရင်ယောမသားကဲ့သို့ကျင့်ရမယ်ဆိုတဲ့အတိုင်းရိတ်တာရောက်လာရင်ရိတ်တာစီကံကိုလိုက်နာပြီးတော့အထုတ်မယ်ဆိုပြီးတော့သူ့ရဲ့ချမ်းမှတ်ထားတဲ့အချိန်စရာအလုံးပေါ့တကယ်အချိန်တိုင်းကိုလည်းပဲကိုရှုနိုင်အောင်ကြိုးစားပါ ဒါပေမဲ့လို့ပထမစပြီးတော့အထုစမှာဘုန်းကြီးတမာတိမရအောင်ဘလောက်ထိအောင်ဘုန်းကြီးကြာကြာဖြစ်နေလဲဆိုရင်15ရက်လောက်ထိအောင်ဘာတမာတိမှမရအောင်ဘယ်ရမှာလဲစိတ်ကူးရင်နေတာကိုစိတ်ကူးရင်နေတာဘုန်းကြီးတရားအားထုတ်တဲ့အခါကျတော့ဘုန်းကြီးရဲ့ယဟန်မာကြီး တိုက်တွန်းတာရဟန်းမကြီးကဥစဉ်ကိုတရားရစီခြင်းနဲ့သာသနာတော်မှာမြဲစီခြင်းနဲ့ပေါ့ဆိုလိုရင်းကတော့ငါဥစဉ်လေးတရားနေတွေ့သွားမှသူစိတ်လေးတွေသူထင်းသိနိုင်ပြီးတော့သာသနာတော်မှာမြဲမယ်ဆိုပြီးတော့အဲ့ဒီမှာတရားထုတ်စီခြင်းတာတရားအထုတ်လို့ရှိရင်ဥစဉ်လိုချင်တာဒီပြီးတော့အကုန်လုံးဝယ်ပေးမယ်။ကြောင်းထိုင်ခြင်းနဲ့ဆိုရင်လည်းပဲအဲ့ဒီမှာမြန်မာနိုင်ငံမှာက သူ့ရဲ့တန်ရာတန်ကြီးနဲ့ပြီးရင်ကြောင်းတွေကလည်းရဒီလိုမှမဟုတ်ဘူးဆိုရင်ကားဝယ်ခြင်းနဲ့ကားစီးခြင်းနဲ့ဆိုကားဝယ်လှူမယ်ဒါအဲ့ဒီခေအဲ့ဒီခါကချစ်ကားခေပေါ့အဲ့ဒီလိုဆိုတော့မယဟန်မကြီးကဘုန်းကြီးတရားအားထုတ်ဖို့အတွက်ရှေ့ကနေပြီးတော့မလုံးနေပေးတာတရားမလုံးနေပေးတာပေါ့ဟိုဘုန်းကြီးတို့အနာရမင်းတထေကြီးသူ့ရဲ့သားမောင်ကာလကို တရားရဖို့အတွက်မလုံးတွေပေးတယ်လို့ပါပဲဘုန်းကြီးကလည်းဗျာမရမလုံးတွေပေးတယ်အဲဒီမှာဘုန်းကြီးကကြောင်းလဲမလို့ခြင်းမူကံလဲမလို့ခြင်းမူခုမှငငယ်လေးရှိသေးတယ်ဘာလို့ခြင်းလဲဥစဉ်လူခြင်းတာဒီပြီးတော့လူပါမယ်ပြောပါဆိုတော့အဲ့ဒီခေအဲ့ဒီခါကလို့ဘုန်းကြီးကကက်ဆက်လူခြင်းတယ်လို့ပြောလိုက်တယ်ကက်ဆက်လူခြင်းတယ်ဆိုတာဘာကြောင့်လဲဆိုတော့ဟိုအဲ့ဒီခေတ်ကဘုန်းကြီးတို့ခေတ်တုန်းကတွန်တေးသိမ့်တန်လို့ပေါ့နော် သူခေတ်ဆိုတော့အဲ့ဒီဟာကိုနားထောင်နေတယ်နားထောင်နေတဲ့ခါကျတော့ဘုန်းကြီးကကက်ဆက်လိုချင်တယ်လို့ပြောဩဥစဉ်တရားသာအထုတ်ပါဥစဉ်တရားအထုတ်ပြီးပြီဆိုရင်တပိတော့ဆိုင်ကိုပင့်သွားမယ်ဥစဉ်လက်ညှိုးထိုးတာကိုတပိတော့ဝယ်လှူမယ်အဲ့ဒီမှာယဟန်မကြီးကလည်းဝမ်းမြောက်ဝမ်းသာပဲအဲ့လိုဝမ်းမြောက်ဝမ်းသာနဲ့ဆိုတော့သူလှူမယ်အဲ့ဒါဥစဉ်သာတရားအထုတ်ဆိုတော့ဘုန်းကြီးကိုရန်ကုန်ရိပ်သာကြီးလိုက်ပို့တာ ယဟန်မကြီးကိုယ်တိုင်လိုက်ပို့တယ်မာဇီဆရာတော်ဘုရားကြီးကိုယဟန်မကြီးကိုယ်တိုင်အပ်တယ်ယဟန်မကြီးကလည်းစိတ်ခုံကမာဇီဆရာတော်ဘုရားကြီးကလည်းစိတ်ခုံကနောက်ပြီးတော့ယဟန်မကြီးရဲ့အကိုများနဲ့ကဒီမာဇီဆရာတော်ဘုရားကြီးကចောင်းသားဘဝကចောင်းနေပဲတငယ်ချင်းနေအဲ့လိုဆိုတော့မာဇီဆရာတော်ဘုရားကြီးကိုယဟန်မကြီးကိုယ်တိုင်အပ်ထားခဲ့တယ်ဘုန်းကြီးအပြီးအထုတ်အဲ့ဒီမှာတရားအထုတ်တဲ့အခါကျတော့ထိုင်လိုက်ပြီဆိုတာနဲ့ တွန်တေးပေါ့လေစိတ်ကူးတွေရင်တာပေါ့တရားတွေပြန်သွားရင်ဘာကွေတွေဝဲသွားမယ်လို့ပေါ့ပြတ်ဆက်တွေဝဲသွားမယ်ဘုန်းကြီးထိုင်ပြီးတော့တစ်ချိန်လုံးစိတ်ကူးရင်တရားလျှောက်ရမယ့်နေရာရောက်ပြီဆိုရင်ကတော့ကြားမိတာဆိုကြတော့လေတရားကိုမလျှောက်မလျှောက်ရဲတော့ဘူးလျှောက်စရာမှမရှိပဲဟိုကတရားမှမှတ်တာမဟုတ်ပဲနဲ့ထိုင်ပြီးစိတ်ကူးရင်နေတယ်တွေးအတွေးထဲမှာရောက် အဲဒီလိုနဲ့အချိန်နေရကုံတော်တရားကလည်းပဲမမဖြစ်မမဖြစ်တော့ဘာမှမသိဘာမှမသိတော့ရှောက်စရာမရှိဘူးတရားလျှောက်ဖို့ရောက်တိုင်းတပည့်တော်မထူသေးပါဘူးဖရာဒါပဲတပည့်တော်မထူသေးပါဘူးဖရာဒါပဲဒါနဲ့အဲ့ဒီမှာကမ္မဋ္ဌာန်းဆရာုန်းကြီးရဲ့ကမ္မဋ္ဌာန်းဆရာဆရာတော်ကြီးဥတုဇာတာမာသီဆရာတော်ဖျားကြီးရဲ့အောက်ကအကြီးဆုံးနာယကတွေထဲမှာအကြီးဆုံးဆရာတော်ကြီးအဲဒီမှာဆရာတော်ကြီးရဲ့တရားစစ်တဲ့ခါကျတော့ဗာမေးလေလို့ဆိုတော့ ဥသောကနာတဲ့တယောက်သေးစကားပြောတဲ့ပုဂ္ဂိုလ်တွေ့ဘူးလားတဲ့ဒါနဲ့ဘုန်းကြီးစဉ်းစားတွေ့ဘူးသေးဘူးဖေ။မဟုတ်ဘူးလေတဲ့တယောက်သေးလေးပြောချင်ရတယ်ပြောဆိုချင်ရတယ်ဆိုဟိုးတခါတဲ့ဈေးဘောင်းဝါတို့ဘာလို့ညာတယ်အော်အဲ့ဒါသဘောပေါက်သွားတွေ့ဘူးပါလေဖေ။အဲ့ဒါပါလေဆိုအယူပါဖေ။ဒါနဲ့ဥစဉ်မယူသေးပါဘူးနော်တဲ့။ဟာ ရှင်းလိုက်တာကိုဟာတယောက်တည်းစကားပြောနေတဲ့လူဖြစ်နေတယ်ပေါ့အဲဒီမှာအတန်အတွက်ပြောမှမဟုတ်ဘူးတဲ့အတန်တိတ်စကားပြောနေရင်လည်းတရားမတက်ဘူးတဲ့တချို့ကအတန်အတွက်စကားပြောမှတရားမတက်ဘူးတင်တာအတန်တိတ်တယောက်တည်းစိတ်ကူးနဲ့ပြောနေလေတရားမတက်ဘူးအဲတော့တယောက်တည်းစိတ်ကူးနဲ့စကားပြောနေတာဖြစ်တော့ဥသောဘနာမယူသေးပါဘူးနော်ဆိုတော့အဲဒီမှာအဲ့ဒီနေရာနေပြီးရှက်လိုက်တာရှက်ပြီးတော့တခါလေတရားကိုငါရှောင်နိုင်အောင်ကြိုးစားမှရတော့မယ် မကြိုးစားလို့မရတော့ငါလှုပ်တော့မှာပဲဆိုပြီးအဲ့ဒီနေ့ကစားပြီးတော့ဘုန်းကြီးတရားကိုကြိုးစားအထုတ်တယ်အထူးအားဖြင့်ဇင်းညာဣရိယာပုဂ္ဂိုလ်ဘုန်းကြီးအထူးပြုပြီးတော့အထုတ်တယ်အဲ့လိုအထူးပြုပြီးတော့တဏှာထဲမှာတပါးတဲ့ဇင်းညာလျှောက်အဲ့လိုဇင်းညာလျှောက်နေတဲ့အခါကလည်းကြတော့အဲ့ဒီမှာတစ်ခေါက်ကနေ10ခေါက်10ခေါက်ကနေအခေါက်20မိနစ်20ကနေမိနစ်30 30က40ဒီပေါ်မှာဒီလမ်းပေါ်မှာလျှောက်နေတယ်တေချာတလန်းချင်းပဲ ညာလန်းနဲ့ပင်လန်းနဲ့ဆိုတဲ့တလန်းတစ်ချက်မှတ်လေးပဲမှတ်နေတယ်အဲ့ဒီမှာတစ်ချက်မှတ်လေးမှတ်နေရင်ကနေပြီးတော့ဈဉ္ညာရှောက်ပြီးနေရတာအဲ့ဒီမှာဘာတွေတွေ့လာလဲဘလို့ဖြစ်လာလဲဆိုတော့လူကနေလိုက်မြင်လိုက်နေလိုက်မြင်လိုက်နဲ့ဟိုတုန်းကတော့ဈဉ္ညာရှောက်ရတာခါးတွေလည်းညောင်းပေါင်ရင်တွေလည်းညောင်းဒူးကွေးတွေလည်းနားခြေသလုံးတွေလည်းနားအခုဈဉ္ညာလျှောက်တဲ့အခါမှာဘာမှဒီလိုဝေဒနာတွေပြင်းထန်တဲ့ဝေဒနာတွေမလာတော့ အဲ့ဒီမှာဈဉ္ညာလျှောက်ရင်းနဲ့လည်းပဲခုပြောတယ်တင်းသွားတာနဲ့ယော့သွားတာနဲ့တင်းသွားတာနဲ့ယော့သွားတာနဲ့ဒီသဘောလေးတွေပဲသိနေတယ်ဈဉ္ညာလျှောက်တိုင်းလည်းပဲကိုယ်ကနေလိုက်မြင်လိုက်နေလိုက်မြင်လိုက်နေဆိုတော့ဈဉ္ညာလျှောက်ရတာမပင်ပန်းဘူးငြိမ့်ငြိမ့်ငြိမ့်ငြိမ့်ငြိမ့်ငြိမ့်နဲ့ပါနေတယ်အဲ့ဒီမှာတေချာစူးစိုက်ပြီးရှုတဲ့အခါဘာကိုတွေ့လာလဲဆိုတော့မိမိခြေတော့ချမဲ့နေရာကိုအောက်ကကြမ်းနေရ ဘုန်းကြီးတို့ဟိုကွန်ကရစ်လမ်းပေါ်မှာလျှောက်တာဆိုတော့အဲ့ဒီကွန်ကရစ်လမ်းတွေကအပေါ်ကိုကြွကြွပေးတယ်ကိုယ်စိတ်ထဲကအထင်ပေါ့နော်အဲ့ဒီမှာခြေတော့ချမယ်ဆိုရင်အဲ့ဒီချမဲ့နေရာကိုဟိုဘက်ကမြေဒီကွန်ကရစ်တွေကအပေါ်ကိုကြွပေးလိုက်အဲ့ဒီပုံမှာကိုကနင်းချလိုက်သူကနှိမ့်သွားပြီးတော့ဟိုဘက်ကတခါကြွပေးလိုက်ဟိုဘက်ခြေတော့ကဘယ်ဘက်ခြေတော့ကနင်းချလိုက်ဟိုဘက်ကညာဘက်ကကြွပေးလိုက် အဲ့ဒီမှာဘာနဲ့တူလဲဆိုတော့ဘိုင်းစကယ်စီးနေတယ်လို့ပဲစဝင်းစီးနေတယ်လို့ပဲစဝင်းစီးတဲ့ပုဂ္ဂိုလ်ကြီးလေညာချေနင်းချလိုက်ရင်ဘဲချေကချီနင်းကုန်လေးကအပေါ်ကိုကြွလာတယ်အဲ့ဒီဘက်ကဘဲချေနင်းချလိုက်ရင်ညာဘက်ကချီနင်းကုန်လေးကအပေါ်ကိုကြွလာအခုလည်းပဲဒီတိုင်းပဲအောက်ကအနင်းကန်တွေကနင်းမယ်ချတော့မယ်ဆိုရင်အဲ့ဒီဘက်ကကြွပေးလိုက်ဒီဘက်ကကြွပေးလိုက်တယ်အဲ့ဒီမှာဘုန်းကြီးရဲ့ဉာဏ်နဲ့စိတ်ထဲမှာပေါ့ဘာဖြစ်သွားလဲဆိုတော့အော် ဘုရားအလောင်းသိတ္တထမင်းသားတောထွက်တုံးကအဲ့ဒီမှာခန္ဓာကမြင်းရဲ့ခွာအောက်မှာတခါတည်းကြာပွင့်ကြီးတွေခန့်ခန့်ပေးတယ်အခုငါရှုနေတဲ့အခါဒီလိုပါပဲလားအောက်ကနေမြေကြီးတွေကအစင်သင်းအစင်သင်းအပေါ်ကိုကြွကြွပေးလိုက်တယ်ဒီကနင်းချလိုက်ပြီးဆိုရင်ဟိုဘက်ကနင်းမဲ့ဘက်ကိုကြွပေးလိုက်ဒီဘက်ကဘယ်ဘက်ကနင်းချလိုက်ညာဘက်ကြွပေးလိုက်တယ်အဲ့ဒီမှာယောဂီတရားရှုမှတ်နေရတာနေလိုက်မြင်လိုက်နေလိုက်မြင်လိုက်နေလိုက်မြင်လိုက်နေ အဲ့ဒီမှာပင်မန်းနေဆိုတာမရှိတော့ဘူးတဏှာကြီးအချိန်ကုံလို့ကုံမှန်းမသိတော့ဘာဖြစ်လဲဘာဖြစ်နေရလဲဆိုရင်တော့ရှုမှတ်တဲ့အာယုံပေါ်မှာစိတ်ရောက်နေတာလားမရောက်တာလားအဲ့ဒီပေါ်မှာပဲအဲ့ဒီပေါ်မှာစိတ်တည်ငြိမ်မှုတမာတိဖြစ်နေတဲ့အခါတခြားစိတ်ဈာစိတ်တွေရောဝင်သေးလားဈဉ္ညာရှောင်းနေတဲ့အချိန်ဘာမှမဝင်တော့အဲ့ဒီရှုမှတ်စိတ်လေးကြီးတယ်ဆိုတော့ဟောတငြိမ်ငြိမ်တသိမ့်သိမ့်နဲ့ခန္ဓာကိုယ်က မနေ့ကပြောတယ်ဘုန်းကြီးတို့ပီတိတွေဖြစ်လာပြီဆိုရင်ခန္ဓာကိုယ်ကပေါ့လာတာလေးတာလားအဲ့ဒီမှာဈဉ္ဉံလျှောက်ရင်းကဒီလိုကြွားလိုက်နေလိုက်နေလိုက်မြင်လိုက်နေလိုက်မြင်လိုက်နေလိုက်မြင်လိုက်နေတကယ်ကိုပဲကြမ်းနဲ့ခြေထောက်နဲ့မထိတယ်လို့ပဲပီတိတွေဖြစ်နေတာအဲ့ဒါဈဉ္ဉံလျှောက်ရင်းဈဉ္ဉံလျှောက်ရင်းဒီမှာသူ့ရဲ့သဘာဝလေးတွေတွေ့နေတာသူ့ရဲ့သဘောလေးတွေတွေ့နေတာအဲ့ဒီမှာဘုန်းကြီးကဒါမှမဟုတ်ယောဂီပုဂ္ဂိုလ်များလည်းပဲအဲ့ဒီကြတော့မှဘုန်းကြီးတရားကိုကောင်းကောင်းတွေ့လာတယ် ဩဈဉာတရားတွေ့နိုင်တာပဲဆိုတာသဘောပေါက်သွားတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲသိချာလျှောက်ပါ။သေးသေးချာချာတတိနဲ့လျှောက်ကြည့်ပါ။အခုပြောတဲ့အတိုင်းသူ့ရဲ့သဘာဝလေးတွေတွေ့လာလိမ့်မယ်တင်းသဘောလေးတွေတောင်သဘောလေးတွေပေါ်သဘောလေးတွေလေးသဘောလေးတွေအကုန်လုံးကိုသူ့ရဲ့သဘောလေးတွေကိုပဲတခါတည်းသဘာဝလေးတွေကိုအကုန်လုံးမြင်လာလိမ့်မယ်ပရမတ်လေးတွေ။အဲဒီကနေဆက်လက်ရှုသွားရင်တော့ဘုန်းကြီးတို့ ပါရမီရှိရင်ရှိသလားဝိပဿနာဉာဏ်นี่မဖြစ်နိုင်ဘူးလားဗျာဒီဉာဏ်นี่အစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်စောစောကပြောတဲ့သူပါဒယဟန်ကြီးကဲ့သို့ရောယဟန်နာထိအောင်မဖြစ်နိုင်ဘူးလားတကယ်လို့မိမိမှာပါရမီမရှိသေးလို့အဲ့ဒီလောက်ထိအောင်ကိုမဖြစ်သေးဘူးတမက်တဖို့ဆိုတဲ့အပယ်လေးပါလွတ်နိုင်လောက်တဲ့ဉာဏ်ထိအောင်လည်းကိုမရသေးဘူးထားအောင် တကယ်ကြိုးစားလို့တကယ်အားထုတ်လို့ပါရမီရှိရင်ဒီခုနှစ်ရက်အတွင်းနဲ့လည်းပဲသောတာပန်ဖြစ်နိုင်ပါတယ်။အပယ်လွတ်နိုင်တဲ့ဉာဏ်အဆင့်တွေရောက်နိုင်ပါတယ်။တကယ်လို့အဲ့ဒီဉာဏ်အဆင့်တွေမရောက်သေးဘူး။တကယ်ကိုဝိပဿနာဉာဏ်တိအောင်တော့ငါမဖြစ်သေးဘူးဆိုရင်တောင်မှဒီဈဉဏ်ရှောက်ပြီးတော့ရှုမှတ်အားထုတ်ခြင်းအပြင်အကျိုး၅မျိုးရနိုင်တယ်။အကျိုးဘယ်နှမျိုးရနိုင်လဲ။အကျိုး၅မျိုးရနိုင်တယ် ဈဉ္ညာရှောက်ပြီးတော့ရှုမှတ်ခြင်းအပြင်အကျိုး၅မျိုးရနိုင်တယ်။အဲ့ဒီအကျိုး၅မျိုးကိုမြတ်စွာဘုရားကအတ္တနဲ့ခမောဟောတိခရီးရှည်သွားနိုင်ခြင်းအကျိုးဘာအကျိုးလဲခရီးရှည်သွားနိုင်တယ်တဲ့။ဘုန်းကြီးတို့ဒီဈဉ္ညာရှောက်ရင်တကယ်ကိုခရီးရှည်သွားနိုင်တယ်။ဈဉ္ညာမထောက်မလျှောက်ဘဲနဲ့အိမ်မှာဇိမ်လေးနဲ့နေမယ်မလုပ်ဘူးမရဘူးဘာဖြစ်ဖြစ်ဟိုဟာလေးယူခဲ့သား ကိုကကိုထားမိဘူးဟိုကလေးလှုပ်ပြီးသားကိုကကိုထားမလို့အဲ့ဒီလိုဇိမ်နဲ့နေတဲ့ပုဂ္ဂိုလ်ကနောက်ကြတော့ခရီးရှည်မပြောနဲ့ဟိုဘက်ဒီဘက်ပြောင်းတာတော့မရဘူးမောလာတဲ့အဲ့လိုပုဂ္ဂိုလ်မျိုးလေဘုန်းကြီးတွေ့ဘူးတယ်ရန်ကုန်မြို့တုန်းကအဲ့ဒီဒကမာကြီးရဲ့နာမည်လေးဘုန်းကြီးကမှတ်မိတယ်ဒေါ်ပန်းထေတဲ့အဲ့ဒီပုဂ္ဂိုလ်ကဘယ်ကလဲဆိုမော်လမြိုင်ကအဲ့ဒီမှာရန်ကုန်မြို့မှာတခါလေကြီးပွားချမ်းသာနေလိုက်တာဘုန်းကြီးတို့ တမ္ပဒရုပ်ရှင်ယုံရဲ့ဘေးနားလေးမှာခြံခွက်ကြီးကြေးကြီးပဲတိုက်ကြီးကလည်းကြီးကြီးပဲဒါဘုန်းကြီးနှစ်ပေါင်း40လောက်ကဟာနော်အဲ့ဒီမှာတက်ကြီးကလည်းကြီးကြီးပဲသုံးတက်တက်ကြီးအဲ့ဒီမှာအပေါ်ဆုံးတက်ကနေပြီးတော့ဒကမာကြီးကမစင်းဘူးမစင်းဘူးတကယ်တော့ဒကမာကြီးဟာနာမည်ကတော့ဒေါပန်းတယ်တကယ်တရုတ်စစ်ကြီးတရုတ်စစ်ကလည်းပဲအသားကလည်းမဖွေးဘူးငချိတ်တရုတ်ဒကမာကြီးကမဲတယ်မှလုံးလို့တခါမြင်ထားတာနဲ့မှတ်မိတယ်သူအဲ့ဒီဒကမာကြီး အဲ့ဒီမှာဘုန်းကြီးဟောလို့တော့ဒကမာကြီးကသူတရားအထုတ်ခြင်းနဲ့ဟောအထုတ်ဖို့ဒကမာကြီးကကောင်းပါလေတရားထုတ်ဖို့ဒီတမင်းစားတဲ့ခံမှာတောင်အိယာဘေးမှာခုံချပြီးစားတာအိယာဘဝတောင်မဆင်းဘူးအဲ့လိုနေတာဆိုတော့ तू နည်းနည်းလေးလှုပ်တာနဲ့မောနည်းနည်းလေးလှုပ်တာနဲ့မောမောနေတာအဲ့လိုတရားထုတ်မယ်တပြီးတော့နောက်ကတဲ့ဒီခိုင်းမှုပြုဖို့နှစ်ယောက်လောက်တော့ခေါ်ခေါ်ခဲ့ပါရပါလိမ့် တပည့်တော်ကိုတဲ့ဖန်ရဲ့ဓမ္မယုံနဲ့နီးနီးပေးပါတယ်ဘုန်းကြီးကအဲ့ဒီမာစီရိတ်တာအဝေးဆုံးစန္ဒမြိုင်ဆိုတဲ့နေရာပေးတယ်ရိတ်တာဓမ္မယုံကြီးနဲ့အဝေးဆုံးဟိုဘက်ကအရှိထိတ်နောက်ထိတ်ပဲမာစီရိတ်တာကြီးက24ဧကရှိတယ်အဲ့ဒီထဲမှာဘုန်းကြီးအရှိထိတ်နောက်ထိတ်အရှိထိတ်နောက်ထိတ်မှာအဲ့ဒီစန္ဒမြိုင်ဆိုတာဂျိုင်အောက်ဂျိုင်ထဲမှာအဲ့ဒီကနေကိုမော်တက်ရတာအဲ့လိုတက်ပြီလားအဲ့ဒီနေရာပေးလိုက်တယ်ပေးလိုက်တော့ဒီကမာကြီးကဒုက္ခမြတ်တက်ရှာတယ် ဒီဓမ္မယုံကိုရောက်ဖို့အတွက်အနည်းဆုံး10ထောင်လောက်နားယူရတယ်10ထောင်လောက်နားထိုင်လိုက်အမောလေးပြေးလိုက်တခါလဲရှေ့လှမ်းလိုက်၄50လှမ်းလှမ်းလိုက်ထိုင်လိုက်ဒီလိုနဲ့ဓမ္မယုံရောက်တဲ့ဓမ္မယုံမောကြတော့လည်းပဲဘုန်းကြီးတို့ဒီမှာကအဲ့ဒီမှာကတဏှာကြီးထိုင်ပြီးရင်တဏှာကြီးဘာလုပ်တာလဲဈဉ္ဉံလျှောက်တယ်အဲ့လိုဈဉ္ဉံလျှောက်ရတာဆိုတော့ तू ကတောင်းပန်တယ်ဒီပြီးတော့ဈဉ္ဉံမလျှောက်ပြရစေနဲ့မရဘူးလား ဘုန်းကြီးကမရဘူးလို့ဓမ္မယုံကိုဟိုဘက်ထိတ်ခုံတစ်ချောင်းခုံတစ်လုံးချတာတယ်ဒီဘက်ထိတ်မှာခုံတစ်လုံးချတာတယ်အဲ့လိုခုံချထားပြီးတော့ဒီဘက်ထိတ်ကနေဟိုဘက်ထိတ်ကိုရှောက်အဲ့ဒီရောက်ရင်ခုံမောနားလိုက်အမောပြေသွားရင်ဒီဘက်ပြန်လျှောက်ဒီဘက်ခုံမောနားလိုက်ဘုန်းကြီးကသူ့ကိုဈဉာလျှောက်ဖြစ်အောင်လုပ်ပေးတယ်အဲ့လိုလုပ်ပေးပြီးတော့ဒကမာကြီးဈဉာလျှောက်ညာလန်းတယ်ဘယ်လန်းတယ်တော်ပြီဒီလောက်ပဲဒီလောက်ပဲသူ့ကလေးမလေးကတွေးထားသေးတယ် မတော်လဲသွားမှာဆိုလို့အဲဒါနဲ့တွဲပြီးတော့အဲ့လိုလျှောက်ပြန်လန်းနေညာလန်းနေလျှောက်ဒီလိုလျှောက်ခိုင်းလာရင်ကနေပြီးတော့နောက်ကြတော့ဒီမှာဒီဘက်ကနေပြီးတော့ဟိုဘက်ထိရောက်နာဟိုဘက်ထိကဒီဘက်ထိရောက်နာအဲ့ဒီလိုကနေပြီးတော့ဟောဟိုဘက်ဒီဘက်တစ်ခေါက်ပြန်မှနာဟိုဘက်ဒီဘက်နှစ်ခေါက်ပြန်မှနာအဲ့လိုဖြစ်လာရှောက်နိုင်လာဘာဖြစ်နိုင်လာလဲရှောက်နိုင်လာတာအလေးချင်းလေးတွေဖြစ်လာရှောက်နိုင်လာအဲ့လိုကနေပြီးနောက်ကြတော့ဟောတဏှာကြီးတခြားယောဂီတွေလိုပဲနားတာမရှိတော့ ခုံတွေကိုဖယ်ပစ်ပြီးတော့တဏှာကြီးအပြည့်ရှောင်နိုင်သွားတယ်သူ့အဆောင်သူပြန်လဲပဲအဲ့ဒီမှာလုံးဝအနာမရှိတော့ဘူးအဆောင်ကိုပြန်နိုင်တယ်အဆောင်ကိုသွားနိုင်တယ်ဒါပေမဲ့အဲ့ဒီမှာရိတ်တာကနေပြန်သွားပြီဆိုတော့အိမ်ရောက်တော့တခါလေအိမ်တိုင်းပဲနေလိုက်ပြန်ဒီလိုဖြစ်ပြန်ရောဖြစ်ပြန်တော့တရားဝင်ရင်လည်းဝင်မှာဝင်ရင်လည်းအဲ့ဒီဘယ်ဘယ်နေရာလေး तू ကတော့အနည်းဆုံးနေရာတောင်းတာဘုန်းကြီးကအဝေးဆုံးနေရာပို့တာအဲ့လိုပို့ပြီးလျှောက်တော့အဲ့ဒီမှာဈဉ္ညာလျှောက်ခြင်းအပြင် ခရီးရှည်သွားနိုင်တယ်ဆိုတာအဲ့ဒီတက္ကမကြီးကိုကြည့်ပြီးတော့ဩခရီးရှည်သွားနိုင်တယ်တဏှာကြီးလုံးလုံးသူမနာတန်ရှောက်နိုင်သွားတယ်ဒါကြောင့်မို့အတ္တနခမောဟောတိတဲ့ဈဉ္ဉံလျှောက်တဲ့ပုဂ္ဂိုလ်ဟာခရီးရှည်သွားနိုင်တယ်နောက်နံပါတ်2ကပဒါနဲ့ခမောဟောတိကိုစိတ်ကိုရောစိတ်ရောဟာဘာဖြစ်လာလဲဆိုတော့ကြန့်ခိုင်လာတယ် ဒါဇင်းညာလျှောက်တဲ့တွေအဲ့ဒီဒကမာကြီးဟာလည်းပဲကိုရောစေရောဘာဖြစ်လာလဲကြန့်ခိုင်လာတယ်အဲ့ဒီမှာဇင်းညာလျှောက်တဲ့ပုဂ္ဂိုလ်ဟာကိုရောကြန့်ခိုင်နေစိတ်လည်းကြန့်ခိုင်လာတယ်စိတ်တက်ဒီကြနေတာဘာတွေသိမရှိဘူးအဲ့ဒီမှာဇင်းညာနေများများသာလျှောက်ပြီးလူဟာလှုပ်ရှားမှုတွေများလာတဲ့အတွက်ကြောင့်မို့လည်းပဲတွက်လက်လာမယ်ဖြက်လက်လာမယ်ပေါ်ပါလာမယ်ခန္ဓာကိုယ်ကလည်းကြန့်ခိုင်သွားမယ်စိတ်ဓာတ်တွေလည်းကြန့်ခိုင်သွားမယ်ဒါကြောင့်မို့ဗဒန်းနဲ့ကမောဟောတိတဲ့ ဈဉ္ဉံရှုမှတ်တဲ့ပုဂ္ဂိုလ်ဈဉ္ဉံလျှောက်တဲ့ပုဂ္ဂိုလ်ဟာကြံ့ခိုင်လာလိမ့်မယ်ကိုရောစိတ်ရောတဲ့နောက်ပြီးတော့အပါပါရောဟောတိကျမ်းမာရည်ဒီကောင်းလာမယ်ဈဉ္ဉံလျှောက်ခြင်းအပြင်ဘာဖြစ်လာမလဲကျမ်းမာရည်ကောင်းမယ်ကျမ်းမာရေးကောင်းတဲ့အတွက်အသက်တူမှလားအသက်ရှည်မှလားကဲဘုန်းကြီးတို့ယောဂီများရောအသက်တူခြင်းသလားအသက်ရှည်ခြင်းသလား ရှည်ခြင်းရင်ငြိမ်မနေနဲ့ဘာလို့ရမှာလဲတရားထိုင်ပြီးဖြုတ်တာနဲ့အခန်းထဲဝင်ပြီးကိုယ်မနေနဲ့ဘာလို့ရမှာလဲဈေးညံရှောင်ဒေါနေကြာကြတော့ခန်းထဲဝင်ဝင်ပြီးကိုယ်နေခါနဲ့သွေးတွေလေးပြီးတော့လူကမထိုင်နိုင်မထနိုင်နေဖြစ်ကုန်နေမယ်လှုပ်ရှားပေးရအဲ့ဒီမှာဈေးညံရှောင်မနေ့ကဆိုရင်လည်းဘုန်းကြီးတောင်ကောင်းရင်ညနေပိုင်းမှာကောင်းရင်လည်းတဲ့ဟိုလူအေးပတ်လို့ဖြစ်ပြီးအသာလေး တကိုယ်လုံးကိုတခါလဲစောင်းချုံပြီးကိုင်းနေခြေထောက်တွေကလည်းအေးအေးတွေကတခါလဲဒီအောက်ကအေးတဲ့ခါကျတော့အပေါ်မှာဖွဲ့လာတယ်အဲခေါင်းတွေမကြည်မလင်နေဖြစ်လာဒါကြောင့်မို့အဲ့ဒီမှာဈဉံရှောက်ရတယ်ဘုန်းကြီးနေဘူးတဲ့ထွက်ပြီးဈဉံရှောက်တယ်ဒါကြောင့်မို့ဈဉံရှောက်ခြင်းအပြင်အပ္ပါပါတော်ဟောတိတဲ့ကျမ်းမာရေးတွေကောင်းလာမယ်ကျမ်းမာရေးကောင်းပြီးသိရှိတဲ့ပုဂ္ဂိုလ်ဟာဘုန်းကြီးတို့အိုးရာဇဂိုပြည့်ရှင်ဖြစ်တဲ့ဗိမသာရမင်းကြီးကြည့်ပေါ့ ဗေမတရမင်းကြီးကိုသူ့ရဲ့သားတော်ကထိနှံလိုခြင်းလို့အကျဉ်းချတယ်အဲ့ဒီလိုအကျဉ်းချထားတဲ့အချိန်မှာမေတော်ကြီးတယောက်ပဲဝင်ခွင်ပေးတော့မေတော်ကြီးကပွဲတော်စားရီတည်တယ်သူကခမဲတော်ကြီးကိုသူ့လက်နဲ့မထိဘဲနဲ့နှံ့ရွာစားစေခြင်းနဲ့သေစေခြင်းနဲ့ဒါပေမဲ့အဲ့ဒီအကျဉ်းနဲ့ချထားလို့ရှိရင်သေမှာပဲလို့သူစိတ်ကထင်တယ်ဒါပေမဲ့မေတော်ကြီးကပွဲတော်စားရီအမြဲတမ်းစားဝယ်တော့ဖွယ်ပြီးပို့ပြီးတော့ဒီတိုင်းပဲကြမ်းကြမ်းမှမှာ ဘယ်နဲ့လဲခမဲတော်ကြီးနဲ့ပါဆံမိလားမဆံသေးဘူးဘာကြောင့်လဲမေတော်ကြီးစားစရာတွေပို့လို့ဒီလိုဆိုရင်မေတော်ကြီးသူ့ဘာမှဒီလက်ထဲမှာဘာမှမယူဘဲနဲ့ဒီတိုင်းလက်ချီပလာချီတက်တက်ဝင်မြစီဆိုတော့လက်ထဲကတော့ဘာမှမယူအင်ကြီးတွေထပ်ပြီးဝဲအင်ကြီးတွေထဲမှာစားစရာတွေထက်အဲဒီလိုတွေစားစရာတွေထည့်ပြီးတော့သပင်ဆိုရင်စရုံးကြီးထဲမှာထုံးပြီးစားစရာတွေထက်အဲလိုထည့်ပြီးယူသွား နောက်ဟိုကတတိယလို့ခမဲတော်ကြီးဘယ်လိုတုံးဆိုတော့ဒီလိုဒီလိုပါမယ်ဆိုကဲဒီလိုဆိုရင်မေတော်ကြီးအပေါ်အင်းကြီးလည်းမဝေရအောင်ဝင်ခွင့်တော်ပေးတယ်ဆပင်ကိုလည်းထုံးသွားအောင်ဆပင်ကိုလည်းဖြန့်သွားရမယ်ဆိုတော့ဟောမေတော်ကြီးကခန္ဓာကိုယ်ကိုထောပတ်စီဦးတွေလိမ့်ရတယ်ပေါ်ပိုင်းဆပင်ကိုလည်းထောပတ်စီဦးတွေအကုန်လုံးလိမ့်ရတယ်လိမ့်ပြီးတော့မှသွားတယ်အဲ့ဒီကဟိုကခမဲတော်ကြီးဖြစ်တဲ့ပုဂ္ဂိုလ်ဟာဒီထောပတ်စီဦးတွေကိုပဲပါဇက်နဲ့စုပ်ယူပြီးစား အဲ့ဒီလိုနဲ့ခမဲတော်ကြီးဘယ်လိုနေတော့ဆိုဒီတိုင်းပဲအသက်ရှင်နေပါလေဘာကြောင့်လဲဆိုတော့ဒီတိုင်းကြီးတိုင်းပဲဆိုတော့ကဲဒီလိုဆိုရင်မေတော်ကြီးကိုဝင်ခွင့်မပေးနဲ့ဆိုတော့မေတော်ကြီးလည်းမဝင်ရရောခမဲတော်ကြီးစားစရာရသေးလားမရတော့ဘိမသာရမင်းကြီးဘာမှမစားစရာမရှိတော့မရှိတဲ့အခါမှာဒီဘိမသာရမင်းကြီးဟာဈဉ္ဉံရှောင်းနေတယ်ဘာလုပ်နေလဲသူ့ရဲ့အကျဉ်းကန်းလေးထဲမှာဈဉ္ဉံရှောင်း တကယ်တော့ဒီဗိမသနာမင်းကြီးဟာတမန်ပုဂ္ဂိုလ်မဟုတ်ဘူးနော်သောတာပန်ပုဂ္ဂိုလ်မြတ်စွာဘုရားရာဇဂျိုမြို့ကိုပထမဦးဆုံးကြွတဲ့အချိန်လေးကသူကသောတာပန်အဲဒီမှာသောတာပန်ပုဂ္ဂိုလ်ဆိုတော့သူဟာဈဉ္ညာရှောင်ပြီးတော့ပဲတတိနဲ့နေတယ်အဲလိုတတိနဲ့နေတဲ့အခါကျတော့သူဟာဟိုကသားတော်ဖြစ်တဲ့ပုဂ္ဂိုလ်ကခမဲတော်ကြီးရောဘယ်လိုနေလဲနိုင်ရောစံမိလားမစံသေးပါဘူးဘာဖြစ်လို့လဲဣရိယာပဋ္ဌမြတ်တာနေလို့ပါ ဈဉ္ညာရှောင်းနေတော့ဣရိယာပုမမျှဘူးလားကဲဣရိယာပုကမျှနေတော့ကျမ်းမာရေးတွေကပိုမကောင်းဘူးလားအသားအရည်တွေကတော့ဝါဝင်းလို့တဲ့အဲ့ဒီမှာကျမ်းမာရေးတွေကောင်းပြီးတော့အသက်ရှိနေတာဒါဘာဖြစ်လို့လဲဈဉ္ညာလျှောက်လို့ဣရိယာပုမျှနေလို့အဲ့ဒီကြတော့မှကဲဘာကြောင့်နိုင်ရမဆန်သေးတာလဲဆိုတော့ ဒီလိုဈဉ္ညာလျှောက်ဣရိယာပုမြတ်တာနေလို့ပါဒီလိုဆိုရင်ဘယ်လိုလုပ်ရမလဲမလျှောက်နိုင်အောင်ခြေဘဝဓာခွဲပါဆိုတော့ခြေဘဝဓာခွဲပြီးတော့ဟောရှာမိခဲ့ရေတင်လိုက်တဲ့ခါကျတော့လျှောက်နိုင်သေးလားမလျှောက်လဲမလျှောက်နိုင်ရောနိုင်ရောလဲစံရောဒါကြောင့်မို့ဈဉ္ညာလျှောက်နေခြင်းအားဖြင့်အသက်တိုးမှလားအသက်ရှည်မှလားအသက်ရှည်ခြင်းများများလျှောက်ပေးရမယ်ဟုတ်တယ်မို့လားအခုယောဂီတွေတရားအထုတ်တဲ့ခါမှာလဲတမာတိဖြစ်ခြင်းရင်များများဈဉ္ညာလျှောက် ဝိပဿနာဉာဏ်ဤဖြစ်ခြင်းရင်များများကြီးဈဉ္ညာလျှောက်မှများများကြီးဈဉ္ညာလျှောက်မှရင်ဝိပဿနာဉာဏ်ဤအဖြစ်ပြဉာဏ်ဤကိုယ်တိုင်မတွေ့ရဘူးလားဈဉ္ညာလျှောက်ရင်းတွေကိုကိုယ်တိုင်တွေ့ရမယ်အဲ့ဒီမှာဈဉ္ညာအမှတ်ကိုသေးသေးချာချာထိထိမိမိလေးရှုမှတ်ဖို့ပဲဒါကြောင့်မို့အပ္ပါပါရောဟောတိတဲ့အနာယောဂါကင်းစင်မယ်နောက်တကအတိတံပိတံခာယိတံတာယိတံတမ္မာပရိကာယံကိစ္စတိ စားထားတဲ့အစာတွေကြည်ချက်တယ်ဈဉ္ညာလျှောက်ခြင်းအပြင် စားထားတဲ့အစာတွေဘာဖြစ်လဲကြည်ချက်တယ်ခုဘုန်းကြီးတို့ယောဂီများဆွမ်းတကဆွမ်းအမတွေကလည်းပဲတနေ့ဆိုရင်မနေ့ဆိုရင်လည်း၃၄ဦးညနေဆိုရင်လည်း၄၅ဦးအကုန်လုံးဒီခါလဲစားပွဲတောက်ပွဲတွေခြူပွဲတွေအချင်းပွဲတွေပြည့်စုံလိုက်တာပြည့်ပြည့်စုံစုံပဲအဲလိုပြည့်ပြည့်စုံစုံဆိုတော့ကိုယ်ကလည်းပဲဒါလေးတစ်မျိုးဒါလေးတစ်မျိုးနည်းနည်းစီထည့်သွားအောင်လို့များနေတော့ ကိုယ်တည်းထဲ့တာတဲ့ဟာလည်းပဲဒီတဲချန်ထားကြရရင်မကောင်းတော့ကိုအောင်ဖုံးပေးလိုက်တော့ဟောဝမ်းကပြည့်သွားဝမ်းနေပြည့်သွားတဲ့အခါမှာအသက်ရွယ်ကြီးတဲ့ပုဂ္ဂိုလ်ဆိုတာအစာချက်ဖို့ခက်သွားတယ်နည်းနည်းလေးစားရတယ်လျှော့စားရတယ်တရားအထုတ်တဲ့ပုဂ္ဂိုလ်ဆိုတာမိမိစားနိုင်တဲ့လောက်တောင်မစားနဲ့တဲ့စားနိုင်တာလေးထက်လျှော့စားတဲ့အဲ့ဒီလိုလျှော့စားပြီးတော့တဲ့အဲ့ဒီအစာအတွေ့ ရေကိုတဝါတောက်ထားတဲ့အဲ့လိုဆိုရင်ဝမ်းပိုက်ရပြည့်တယ်သို့တော့ပေါ့ပန်းနေတယ်တကယ်လို့အစာကြီးတဲ့အပြည့်ထည့်လိုက်ရင်တဲ့လူဟာလေးပြီးတော့ထိနာမိတာတွေဝင်နေတဲ့ဒါကြောင့်ဒီမှာဆုံးဖုံးပေးတဲ့အခါမှာဘုန်းကြီးတို့စားနိုင်တဲ့လောက်တောင်မစားနဲ့လျှော့စားအဲ့ဒီလျှော့စားခြင်းအပြင်အဲ့ဒီအစာကိုအစာနေရာကိုရေကိုတဝါတောက် အဲ့လိုနီးနဲ့အာထုတ်သွားရင်လူဟာစာလဲကြည်ကျက်လွယ်တယ်လူလဲပေါ်ပါလေတကယ်လို့များများကြီးစားရင်အစာလဲမချက်နိုင်ဘူးလူလဲပဲလေးပြီးတော့တရားရှုမှတ်တဲ့ခါကျတော့ဌိနမိတာတွေအများကြီးဝင်တယ်อืมဆရာတော်ကတော့အစာတွေလျှော့အောင်တော့လုပ်ကုန်ပြီလို့မထင်လိုက်နဲ့နော်အကျမ်းမာရေးအတွက်ပြောတာနော်အားလုံးကိုကျမ်းမာရေးအတွက်ပြောတာ ဒါလည်းပဲမြတ်စွာဘုရားဟောထားတာကြီးလည်းရှိပါတယ်စားနိုင်တာထက်လေးငါးလုံးလျှော့စားလို့ဆိုထားတယ်ဒါဘုရားကလည်းဟောထားပါစားနိုင်တာတဲ့လေးငါးလုံးလျှော့စားအဲ့ဒီလေးငါးလုံးအစာကိုဘုန်းကြီးတို့ရေကိုတဝါတောက်တာအဲ့လိုပြောတယ်အဲ့တော့ဘုန်းကြီးတို့ဒီမြန်မာနိုင်ငံမှာစားနိုင်တာထက်လေးငါးလုံးလျှော့စားဆိုတာကိုဒီကျေးဇူးတော်ရှင်ဘုန်းကြီးတို့အဲမင်းကုန်တိပိဋကဆရာတော်ဘုရားကြီးကတော့ စားနိုင်တာတဲ့၄၅လို့လျှော့စားတာမဟုတ်ဘူးဆရာတော်ကြီးက၄၅လို့ပဲစားတယ်ဆရာတော်ဘုရားကြီးနဲ့ဘုန်းကြီးဆွန်တဝိုင်းနဲ့ဖုံပေးဘူးပါတယ်အဲလိုဆွန်တဝိုင်းနဲ့ဖုံပေးဘူးတဲ့အခါကျတော့ဆရာတော်ကြီးဖုံပေးတာကိုကြည့်တယ်ဒီအများကတ်တဲ့ဆွန်ဆွန်ဟင်းတွေပါပါတယ်ဆရာတော်ဘုရားကြီးက သူ့ရဲ့ခြိုင်လေးနဲ့နောက်ကဆရာတော်ကြီးဖုံနေကြကျမ်းမာရေးအတွက်ခြိုင်လေးနဲ့ပို့ပါတယ်ခြိုင်လေးကလည်းတိတ်သေးလေးပါ ခြံလေးကလည်းတကယ်ကိုသေးသေးလေးဘုန်းကြီးတို့ပကံလုံးစာလေးလောက်ရှိတယ်အဲ့ဒီခြံသေးသေးလေးကအဆင့်3ဆင့်ပါတယ်ဆွမ်းလေးကတစ်ကြိမ်ပဲလေးကပဲရီပွားလေးကတစ်ကြိမ်ငချောင်းမှုန့်လေးကတစ်ကြိမ်ဒါပဲဒါအဲ့ဒါခြံလေးထဲမှာထည့်ထားတာအပြည့်မဟုတ်ဘူးတော့နည်းနည်းလေးတွေအဲ့ဒီထည့်တဲ့အခါမှာဆရာတော်ဘုရားကြီးဆွန်းစားတော့အဲ့ဒီခြံလေးတွေကဆွန်းလေးကိုယူလိုက်တယ်နည်းနည်း ယူပြီးတော့အဲ့ဒီမှာပဲရီပွားလေးဇုံးနဲ့ကိုပြီးတော့ပကံများလေးတွေထည့်လိုက်တယ်။နောက်ပြီးတော့ဟိုဘက်ကငချောင်းမှုန့်လေးပကံများလေးထည့်ပုံထားတယ်။အဲ့ဒါလေးနဲ့ဆွန်းလေးကိုဖုံးပြီးတဲ့ခါကျတော့ပဲလေးတစ်စီးနှစ်စီးဆွဲပြီးတော့ငချောင်းမှုန့်လေးနည်းနည်းလေးဆွဲပြီးအဲ့ဒါလေးနဲ့ဖုံးပြီးတာပဲ။ဆွန်းလေး၄၅ချောင်းလုပ်ပဲဒါပဲ။အဲ့တော့ဆရာတော်ဘုရားကြီးကမြတ်စွာဘုရားက၄၅လို့လျှော့စားဆရာတော်ဘုရားကြီးက၄၅လို့ပဲစားသွားတယ်။ ဒါကြောင့်မို့လည်းပဲတက်တော်ရှည်သွားတယ်ပေါ့လေတက်တော်ရှည်ကြီးနေရတယ်80ကျော်တရားဒါကြောင့်ဘုန်းကြီးတို့စားထားတဲ့အစာတွေကြည်ကျက်စီလို့ရှိရင်ဈဉ္ညာလျှောက်ရင်မကြည်ကျက်နိုင်ဘူးလားအစာတွေကြည်ကျက်တယ်ဒါကြောင့်ဆုံးဖုံးပေးပြီးပြီဆိုရင်မိမိအဆောင်မိမိအိတ်ခန်းနေမသွားသေးနဲ့လျှောက်တခါလေအောက်မှာလျှောက်အိတ်ခန်းရောက်ရင်မရဘူးလဲကျင်နေလိမ့်မယ်အိတ်ခန်းကိုမဝင်နဲ့အောင် အဲ့တော့အပြင်မှာပဲထွက်ပြီးတော့ခါလေဈဉ်ညာလျှောက်အနည်းဆုံးမိနစ်30လောက်လျှောက်ပြီးမှအပေါ်ကိုတက်နောက်တစ်ခါဘုန်းကြီးတို့ယောဂီများဗရန်နဲ့ခမောအဲနောက်တစ်ခါကျတော့စင်ကမာတိကတော်တမာတိစိဒ္ဓထိတိကိုဟောတိဈဉ်ညာလျှောက်ခြင်းအပြင်တမာရိတိကြည်တယ်စိဒ္ဓထိတိကိုကြာရှည်စွာတည်မြဲတယ်လို့ခေါ်တယ်ဈဉ်ညာလျှောက်ရတာဟာတမာရိကိုကြာရှည်စွာခိုင်ခန့်နေတည်တတ်တယ်လို့ပြောတယ် မရသေးတဲ့တမာတိလည်းဈဉ္ညာကရလွယ်ဖြစ်လွယ်တယ်ဖြစ်ပြီးသားရပြီးသားတမာတိလည်းပိုပြီးတော့ခိုင်ခန့်စေတယ်အကျိုးဘယ်နှမျိုးရတယ်၅မျိုးအမလေးအခုပြောခုမေ့ပါလားနာနာရောက်လဲသွားတာပဲနာနာတော့ရောက်ပါလေလဲလဲသွားတယ်အဲတော့၅မျိုးအကျိုးဘယ်နှမျိုးလဲ၅မျိုးအဲ့ဒီ၅မျိုးကိုကျေးဇူးရှင်ဆရာတော်ဘုရားကြီးက မှတ်သားလို့လွယ်ကူအောင်ဆောင်ပုံလေးပေးထားတယ်ကဲလိုက်ဆိုကြည့်လိုက်ခยีသွားနိုင်ကြံခိုင်အာအင်ကင်းစင်ယောဂအစာကြည်ကျက်မပြတ်တမာတိငါးပါးရှိသွားတိစင်ကြံအကျိုးတည်း ရီးသွားနိုင်ကြံ့ခိုင်အာအင်ကင်းစင်ယောဂအစာကြည်ကျက်မပြက်သမာဓိငါးပါးရှိသွားတိစဉ်ကြံအကျိုးတည်း ဩတကယ်လို့မိမိဈဉ္ဉံကိုကြာကြာနာနာလျှောက်ပါရင်ပါရမီမပြည့်စုံသေးလို့တရားသဘောလေးတွေမသိဘူးတရားမတွေ့သေးဘူးတရားမရသေးဘူးဆိုရင်တောင်မှအကျိုး၅မျိုးတော့မရနိုင်ဘူးလားဗျာအေးဒါကြောင့်ဈဉ္ဉံကိုအထူးပြုပြီးတော့ကြာကြာနာနာလျှောက်ပြပါလျှောက်ပြီးရင်တမာရီလည်းမြန်မြန်ဖြစ်ပါမယ်တကယ်ကိုယုံနာဖြစ်ဖြစ်သဘောတွေကိုလည်းပဲဈဉ္ဉံလျှောက်ရင်းတဲ့ကိုကြာကြာနာနာရှင်းရှင်းလင်းလင်းကြီးကိုသဘောတွေ့သွားပါလိမ့်မယ်ဉာဏ်တွေပေါ်လာပါလိမ့်မယ်နော် နောက်ပြီးတော့နံပါတ်2ထိတော်ဝါထိတော်မိတိပဇာနာတိရက်တဲ့ဣရိယာပုမြတ်စွာဘုရားကရက်ခိုက်မှလည်းပဲရတ္တာလေးကိုသေချာသိအောင်ရှုတယ်ရတဲ့အမူအရာလေးကိုယောဂီပုဂ္ဂိုလ်ရှုတဲ့အခါမှာဈဉ္ဉံလျှောက်လို့ဈဉ္ဉံကိုဘုန်းကြီးတနည်းအားပြောတော့ကတလန်တဖြောင်းလျှောက်ရမယ်။ဟိုကောက်ဒီကောက်ကွဋတိကွေကောက်ပတ်လျှောက်တာမျိုးမဟုတ်ဘူးတလန်တဖြောင်းလျှောက်ရမယ်။ တဏှာရဲ့သီးတံရှောက်ရမယ်။ရှောက်တဲ့အခါမှာလည်းပဲဒီလမ်းပေါ်မှာပဲခောက်တုံခောက်ပြန်စင်ကမဆိုတာခောက်တုံပြန်ခြင်းလို့ဒီလိုအဓိပ္ပာယ်ရ။အဲဒီခောက်တုံခောက်ပြန်လေးရှောက်ရမယ်။အဲလိုရှောက်တဲ့အခါကလားဈဉ္ဉံလန်းဆုံးပြီးတတ်မှတ်ထားတဲ့နေရာရောက်လို့ဆုံးပြီဆိုရင်ချက်ချင်းမလှည့်ရဘူး။ခြေတော်လေးဇုံရက်လိုက်ရတယ်။ခြေတော်လေးဇုံရက်ပြီးမျက်စိလေးမှိတ်ပြီးဆံပြားကခြေပြားတိုင်အောင်တစ်ကိုယ်လုံးကိုအာယုံပြုလိုက် တကူလုံးအာယုံပြုပြီးတော့ရက်တယ်ဒီမှာတပြင်းလေးကလေးချလိုက်တဲ့အခါမှာအဲ့ဒီတပြင်းလေးနဲ့အတူခေါင်းကနေဆံပြားကနေပြီးတော့တကူလုံးအောက်ခြေပြားထိအောင်အာယုံစိုက်ပြီးတော့ရက်တယ်ရှုလိုက်အဲ့ဒီမှာရက်တယ်ရက်တယ်လို့နှစ်ချက်သုံးချက်ငါးချက်ဒါဈဉ္ဉံဆုံးတဲ့နေရာမှာတော့အကြာကြီးရက်နေဖို့မဟုတ်ပါဘူး အဲ့ဒီ၃၄ချက်လောက်၄၅ချက်လောက်ရှုမှတ်ပြီးပြီဆိုရင်သူကတစ်ဖက်ကိုလှည့်မယ်ခြေထောက်လေးလှည့်တာကိုလှည့်တယ်လှည့်တယ်သွားမယ်ပဲမျက်နှာမူမိတော့ရက်တယ်ရက်တယ်လို့ရှုပြီးရင်မျက်နှာမျက်လုံးလေးပြန်ဖွင့်လေးတောင်ကပြီးပြီဆက်ရှောင်းဒီဘက်ကိုပြန်ရှောင်းဒီဘက်မှာဈဉ္ဉဏ်နဲ့ဆုံးပြီဆိုရင် ဆုံးတဲ့နေရာရောက်တာနဲ့ခြေထောက်လေးစုံရမျက်စိလေးမှိတ်ဆံပြားကခြေပြားတိုင်တစ်ခုလုံးကိုအာယုဆိုင်ရက်တယ်ရက်တယ်ရက်တယ်ရက်နေတဲ့အမူအရာလေးအာယုဆိုင်ပြီးရှုနေတယ် ဒါကရတဲ့အမူအရာလေးကိုဒါဈဉ္ဉံဆုံးခက်ကလေးမှရှုတာတကယ်လို့ကိုကသီးသန့်ရတဲ့ဣရိယာပုနဲ့ရှုမယ်ဆိုရင်သီးသန့်ကိုယ့်ဟာကိုယ်နေရာလေးရွေးပြီးတော့ရှုတာအဲ့ဒီမှာဇုံရပြီးတော့မျက်စိလေးမိတ်လက်ကလေးကိုရှစ်ပိုက်တာအထက်ကိုပိုက်မထားနဲ့လက်ကလေးကိုရှစ်ပိုက်တာတွင်လန်းကြီးလေးချမထားရအောင် အဲ့လိုရှေ့ပိုက်ပြီးတော့သောသောကပြောတဲ့အတိုင်းဆံပြားကခြေပြားအတိုင်းဒီကိုယ်လုံးကိုအာယုဆိုင်ပြီးရက်တယ်ရက်တယ်ရှုနေပါအဲ့လို၄50ကျဲရှုနေရင်စိတ်ကဒီရက်တဲ့အမူအရာပုံမှာပဲစိတ်လေးရှိနေတဲ့အခါကျတော့ဝမ်းပိုက်ရဲ့ဖောင်းမှုပိန်မှုလေးပါလားသိလာတယ်အဲ့ဒီဝမ်းပိုက်ရဲ့ဖောင်းမှုပိန်မှုလေးသိလာရင်အဲ့ဒီရက်ရင်နဲ့ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ရှုပါ အဲ့လိုဖောင်းနာပိန်နာလေးတွဲရှုရင်လည်းပဲဖောင်းနေပိန်နေရက်တယ်ဖောင်းနေပိန်နေရက်တယ်သုံးခုသုံးမှတ်နဲ့မှတ်ရက်တယ်လို့ရှုမှတ်ရင်ရက်နေတဲ့အမူအရာလေးအာယုစိုက်နေတဲ့အတွက်တောင်တင်းနေတဲ့သဘောလေးတွေ့လိမ့်မယ်သို့မဟုတ်ရိမ့်ပြီးခန္ဓာကိုယ်ကြီးလှုပ်နေတဲ့သဘောတွေ့လိမ့်မယ်အဲ့ဒါကိုလှုပ်တယ်လို့သွားမှတ်ဖို့မလိုဘူးတောင်းတယ်တင်းတယ်မှတ်ဖို့မလိုဘူးသိဖို့ပဲလိုတယ် ရက်တယ်လို့ရှုလိုက်တဲ့အခိုက်လေးမှာဒီလိုဒီလိုဖြစ်တယ်ဆိုတာလေးကိုကိုသိသွားဖို့ပဲလိုတယ်အဲ့ဒီလိုရက်ပြီးတော့မိနစ်မိမိတို့ရှုမှတ်နိုင်သလောက်မိနစ်30ရှုမှတ်နိုင်ရင်ရက်ပြီးရှုမိနစ်50 60တနာရီရှုမှတ်နိုင်ရင်ရှုရှုကြည့်အဲ့လိုရှုတဲ့အခါမှာထိုင်ပြီးတော့ရှုတယ်လို့ပဲဝေဒနာတွေလာလိမ့်မယ်အဲ့ဒီမှာရက်တယ်လို့ရှုတဲ့အခါမှာတကူလုံးတောင့်တင်းနေတာတွေ့ကောင်းတွေ့မယ်ဒါမှမဟုတ်ဘူးဆိုရင်အောက်ကခြေအောက်ကနေပြီးတော့အထက်ဒူးဒူးရင်းလောက်ထိအောင်တောင့်တင်းနေတာတွေ့မယ် အပေါ်ပိုင်းကဒူးကနေအပေါ်ပိုင်းကြတော့ကိုကလှုပ်ပြီးရိမ့်နေတာတွေ့ကျင်လည်းတွေ့မယ်ကိုကတော့ရက်တယ်ရက်တယ်လို့ပဲရှုတယ်အဲ့လိုရှုရင်းကနေပြီးတော့အချိန်လေးကြာလာတဲ့ခါကျတော့ခြေပေါ်အားတွေပူလာလိမ့်မယ်ခြေပေါ်အားတွေပူလာရင်ပူတယ်ပူတယ်လို့ရှုလို့ရတယ်ဖောင်းတယ်ပိန်တယ်ပူတယ်ဖောင်းတယ်ပိန်တယ်ပူတယ်တွဲလို့လည်းရတယ်အဲ့လိုယောဂီပုဂ္ဂိုလ်ကရှုနေပါအဲ့လိုရှုရင်းနဲ့ခန္ဓာကိုယ်အပေါ်ပိုင်းနေရင်းရိုင်းနေတာတွေလှုပ်ရှားနေတာတွေအများကြီးတွေ့မယ် တခါတရံမှာယောဂီကဒီပေါ်မှာစိတ်အာယုံလေးမြဲနေတဲ့အခါကျတော့ရက်တယ်ရက်တယ်ရှုနေရင်ခန္ဓာကိုယ်ကြီးဟာအပေါ်ကိုတခါလေရှေးပြစ်ထက်သွားတယ်ထမ်းမယ်အုံးမယ်လို့ရှေးအမြင့်ကြီးဖြစ်သွားတယ်တခါတရံကျတော့လည်းပဲအဲ့ဒီမှာရက်တယ်ရက်တယ်ရှုနေတဲ့အခါခန္ဓာကိုယ်ကြီးကအောက်ကိုတဖြည်းဖြည်းပုပ်ပုပ်ပုပ်ပုပ်ပြီးတော့တိတ်တိတ်လေးဖြစ်သွားတယ်ဒါကတော့ကိုယ့်ရဲ့အာယုံထဲမှာစိတ်လေးတည်ငြိမ်နေတဲ့အခါမှာအာယုံထဲမှာထင်တာပြောတာ တကယ်ယောဂီသိရမှာကတော့လှုပ်သဘောရယ်တောင့်တင်းနေတဲ့သဘောရယ်ပူသဘောအေးသဘောဒီသဘောလေးတွေသိရမှာအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာရှုရင်းနဲ့သိနေရတယ်အဲ့ဒီပူသဘောလေးတွေအေးသဘောလေးတွေတောင်သဘောလေးတွေလှုပ်သဘောလေးတွေရွေသဘောလေးတွေသိတာဒါဝါယောဓာတ်တွေပဲနိတိဇောဓာတ်တွေပဲနိအဲ့ဒီဓာတ်လေးတွေကယုတ်တရားတွေပဲသိနေတာလေးကနန္တရားပဲအဲ့ဒီမှာဒီမှာဓာတ်လေးရက်ပြီးရှုနေရင်လည်းပဲယုံနာနေကိုယ်သိတာပဲဆက်ရှုရင်အကြောင်းအကျိုးအဖြစ်အပျက်တွေအလုံးတွေ့လာမယ်ဘုန်းကြီးတို့မြန်မာနိုင်ငံမှာ ဒီရတဲ့ဣရိယာပုနဲ့တရားပေးပြီးကိုယ်တိုင်လည်းပဲတရားတွေပေါင်းများအောင်ကျင့်ကြံပွားများအထုတ်သွားတာဘုန်းကြီးတို့မော်လမြိုင်ဘက်ကတော်ကူးဆရာတော်ကြီးဆိုတာကြားဦးမှာပါတော်ကူးဆရာတော်ဘုရားကြီးဆိုတာကျေးဇူးတော်ရှင် မာစီဆရာတော်ဘုရားကြီးရဲ့တပည့်အဲ့ဒီဆရာတော်ကြီးကိုလည်းဘုန်းကြီးကိုယ်တိုင် တွေ့ဘူးမြင်ဘူးပါတယ်ဘုန်းကြီးတို့ဒီမာစီဆရာတော်ဘုရားကြီးရဲ့ပူဇော်ပွဲဆိုရင်ဒီဆရာတော်တွေအားလုံးနေမှာရှိတဲ့ကမ္မဋ္ဌာန်းဆရာတွေအကုန်တက်ကြတယ် အဲဒီမှာလာပြင်းနေနဲ့ကြုံတဲ့အခါကျတော့ဘုန်းကြီးတို့ဥပုပ်ပြုတဲ့အခါမှာတန်ဃာတွေများစွာပါပဲအဲ့ဒီတန်ဃာများစွာဥပုပ်ပြုတဲ့အခါမှာဥပုပ်ပြုပြီးပြီဆိုရင်ဆရာတော်ဘုရားကြီးဟာတန်ဃာများဩဝါဒအများအားပေးပါတယ်အဲဒီလိုဥပုပ်ပြုပြီးတဲ့အချိန်ဆရာတော်ဘုရားကြီးကတတိတရအနေအားဖြင့်တော်ကူးဆရာတော်ပါဒလားလို့မေးပါတယ်တော်ကူးဆရာတော်ပါဒလားဆိုတော့အဲ့ဒီမှာတော်ကူးဆရာတော်ကပါပါတယ်ဘုရားလို့လျှောက်တယ် ဒါပေမဲ့တန်ဃာရဲ့နောက်ပိုင်းမှာရောက်နေတယ်ဟိုအလဲကြော်ကြော်ပေါ့လေတဝဲကြော်ကြော်လောက်မှရောက်အဲ့ဒီကြတော့မှတခြားနာယကဆရာတော်များကကဲတော်ကူဆရာတော်မတ်တက်ကြီးရပ်ပါဆိုဆရာတော်ဘုရားကြီးမြင်အောင်မတ်တက်ကြီးရပ်ပါဆိုတော့သူမတ်တက်ကြီးရပ်ပြီးအဲ့ဒီကြမှာဘုန်းကြီးတို့လည်းကြည်ရတာအဲ့ဒီမှာတက်တော်ရတော်အတော်ကြီးနေပါပြီဝါတော်ကငယ်တဲ့အတွက်ဝါဆင်လိုက်တဲ့အခါကလာကြတော့အခုတန်ခါရဲ့တဝက်ကျော်လောက်မှပဲရှိပါတယ်အဲ့ဒီမှာမာစီဆရာတော်ဘုရားကြီးကတော်ကူဆရာတော်တဲ့ ရက်တဲ့ကမ္မထန်နဲ့ရက်ကမ္မထန်နဲ့အထူးပေးတရားတွေပေးတယ်ဆိုတာရောဟုတ်သလားဆိုဟုတ်ပါတယ်ဗျာလျှောက်ပြပါတယ်အဲ့ဒီရရင်နဲ့ဘယ်လိုတရားတွေပေးတယ်လဲဆိုတော့အခုရက်တဲ့အမူအရာလေးရှုမှတ်ပုံနေရရင်နဲ့ဖောင်းမှုပိန်မှုလေးထင်ရှားနေတဲ့အတွက်အဲ့ဒီဖောင်းမှုပိန်မှုလေးကိုပြင်နိုင်ထားပြီးရှုမှတ်ပုံနေနောက်ဝေဒနာလေးတွေပေါ်လာတဲ့အခါမှာဝေဒနာရှုမှတ်ပုံနေဒါတွေကိုအထူးပြုပြီးကိုထိုင်ရှုမှတ်ရတယ်လို့ပါပဲညွှန်ကြားပေးတဲ့အကြောင်း ထိုင်တဲ့ဣရိယာပုနဲ့လည်းပဲရှုမှတ်ခိုင်းပါတယ်ရက်တဲ့ဣရိယာပုနဲ့လည်းရှုမှတ်ခိုင်းပါတယ်ဈဉ္ညာဣရိယာပုလည်းရှုမှတ်ခိုင်းပါတယ်လျှောင်းတဲ့ဣရိယာပုဣရိယာပု၄ပါးသလုံးအကုန်လုံးပဲဒီကဇာတော်ဘုရားကြီးရဲ့နိနာနေတရားတိုင်းတပိတော့ညွှန်ကြားပါတယ်အထူးအဖြစ်တော့လူတွေဟာဌိနမိတ်တာတွေဝင်လုံးလို့ဌိနမိတ်တာမဝင်နိုင်တဲ့နေဟာဝရိယအမြင့်ဆုံးထားတဲ့နေဟာဒါရက်တဲ့ဣရိယာပုပါဗျာတဲ့ဒါကြောင့် ထိုင်တဲ့ဣရိယာပုနဲ့ရှုရင်လည်းမကြခင်အင်းငိုက်သွားတာလို့အဲ့ဒီလိုဖြစ်လို့ရက်တဲ့ဣရိယာပုကိုအထူးပြုပြီးတော့ညွှန်ကြားတဲ့အကြောင်းကိုဆရာတော်ဘုရားကြီးရှောက်တော်ဆရာတော်ဘုရားကြီးကဝမ်းမြောက်ဝမ်းသာပဲလက်ခံတယ်။ကောင်းတယ်တဲ့တုတ်ကူးဆရာတော်ဘုရားပြနေတာတော်တော်ကောင်းတာပဲတဲ့ဝိရိယကိုအထူးပြုပြီးတော့အားထုတ်ရတယ်တဲ့။ဒါကြောင့်မို့ဒီစွန်းစားပြီးတဲ့အခါမှာဌိနမိတ်တာဝင်နေဆိုရင်အဲ့ဒီအချိန်ကိုထိုင်ပြီးမရှုနဲ့ရက်ပြီးရှု။ ရပ်ပြီးရှုလို့အခုပြောတဲ့အတိုင်းရှုလို့ဌိနမိတ်တာဝင်ရင်ကတော့ပြစ်လဲမှာပဲပြစ်လဲမှာပဲအဲ့တော့ပြစ်လဲမှာကြောက်တော့ဘလို့မှဝိရိယကရော့လို့မရအောင်ဘလို့မှအိတ်ငိုက်လို့လည်းမရအောင်စိတ်လွန့်လို့လည်းမရအောင်ဒါကြောင့်မို့ဒီရပ်ပြီးရှုတဲ့နေရာဝိရိယကိုထူးပြုတ်ပြီးတော့ထားအဲ့လိုထူးပြုတ်ထားတဲ့အတွက်ကြောင့်မို့ဒီဆရာတော်ကြီးကအဲ့ဒီဟာဝိရိယကိုထူးပြုတ်စေခြင်းလို့ရက်တဲ့ဣရိယာပုဂ္ဂိုလ်ထူးပြုတ်ခိုင်းတဲ့အကြောင်းသူကိုယ်၌လည်း ရတဲ့ဣရိယာပုနဲ့24နာရီအပြည့်ရနိုင်တယ်လို့ဆိုပါတယ်။ကဲဘုန်းကြီးတို့ယောဂီများရတဲ့ဣရိယာပုလေးနဲ့ရှုကြည်သံတဏှာကြီးတောင်မနေအဲ့ဒီမှာတဏှာကြီးမနေအဲ့ဒီမှာအောက်ကပူရာမနော်ချက်ချက်တော့ပူရာဘုန်းကြီးတို့ကိုယ်တိုင်လည်းဘုန်းကြီးတို့ကအကုန်လုံးအထုတ်ပါတယ်။အဲ့ဒီမှာအောက်ကနေခြေဘွားကနေစပြီးပူလာတာတဖြည်းဖြည်းတက်လာတာဘယ်လိုမှတ်လို့မှမကြောက်။တဖြည်းဖြည်းအဲ့ဒါပူတယ်မှတ်လေတက်လေပူတယ်မှတ်လေတက်လေဝေဒနာတက်တယ်လို့ပဲ။ အပေါ်ကိုတက်လာတာဒူးကနေပေါင်ပေါင်ကနေခါခါကနေဟိုရင်ပတ်အကုန်လုံးကိုတကိုယ်လုံးနောက်ဆုံးမင်းနဲ့မြိုက်ထားတဲ့လောက်ကိုပူလောင်နေတာအဲ့ဒီလောက်ကိုပူတာအဲ့ဒီဟာကိုဒီဆရာတော်ကြီးကသိခံပြီးတော့24နာရီလုံးလုံးရှုနိုင်တယ်သူစီလာပြီးတော့ရှုလို့ဒီဣရိယာပုရတဲ့ဣရိယာပုနဲ့ရှုလို့ယောဂီဟာဒီဟာကိုဒီဝေဒနာကိုမခံနိုင်လို့ပြောင်းတော့မယ်ဖြုတ်တော့မယ်လို့ဆိုရင်ဆရာတော်ကြီးကယောဂီ ခန္ဓာကဖောက်ပြန်တဲ့အပူလေးဟာမဖြစ်တော့ဘူးနော်ငရဲအပူကဒီတဲ့ပူလိမ့်မယ်ငရဲအပူကိုမခံခြင်းရင်ဒီခန္ဓာကဖောက်ပြန်တဲ့အပူလေးတိခံတော့တိခံတော့ဆရာတို့ရအပ်ပေးတာအဲ့ဒါနဲ့တိခံပြီးအာထုလို့တဏှာကြီးက2နာရီ2နာရီက3နာရီ4နာရီလောက်ရတဲ့ပုံကိုရပါတယ်ဒါပေမဲ့ဆရာတော်ကြီးလို့တော့24နာရီလုံးလုံးမရနိုင်ဒီဆရာတော်ကြီးဟာဣရိယာပု၄ပါးသလုံးအားလုံးကိုနိုင်နိုင်နေနေရှုနိုင်တယ်လို့ဘုန်းကြီးတို့ကြားဘူးတယ်။ ထိုင်တဲ့ဣရိယာပုလည်း24နာရီတဲ့ဈဉ္ဉံဣရိယာပုလည်း24နာရီတဲ့နောက်ဆုံးလဲလဲလျောင်းတဲ့ဣရိယာပုလည်း24နာရီတဲ့ဒီလောက်ထိအောင်ဣရိယာပုကိုနိုင်နေတယ်ဘုန်းကြီးတို့ယောဂီများအဲ့ဒီ၄ပါးတွေကကြိုက်တဲ့ဣရိယာပုရွေးပါဆိုရင်ဘာရွေးမလဲအိတ်တဲ့ဣရိယာကဲရွေးပြီးတော့ကဲစန့်ကြည့်အောင်လေ အဲ့ဒီဆရာတော်ကြီးလိုမရွှေမပြောင်းမဲနဲ့ကဲပက်လက်ဆိုရင်လည်းပက်လက်ဆောင်းရဲဆိုရင်လည်းဆောင်းလိုက်24နာရီစဉ်းစားကြည့်တော့နည်းနည်းလေးနာရီကြာလာတာနဲ့ပူးလာတာရွှေ့ကျင်လာတာဘုန်းကြီးတော့မလုံနိုင်ဘူးဘာလို့မလုံနိုင်လဲဆိုဘုန်းကြီးကခဏခဏဟိုဘက်ဒီဘက်ပြောင်းနေအချင်းရှိတယ်အိယာပေါ်မှာဒီဘက်ညာဘက်ကိုစောင်းအိတ်တယ်နောက်ဘယ်ချိန်လောက်မှမသိဘူးထနိုးသွားတယ်ဟိုဘယ်ဘက်ကိုပြန်စောင်းတယ်မကြာဘူးတခါပြန်ပြီးညာဘက်ကိုစောင်းတယ်ခဏခဏစောင်းနေတာဆိုတော့ ဒီဆရာတော်ကြီးဟာဩ24နာရီလုံးလုံးမပြောင်းမရှုဒီတိုင်းနဲ့ဒီလိုထဲခါလေအထုနိုင်တယ်ဆိုတာကိုအထူးကိုအံ့ဩတယ်ဒါကြောင့်တေချာလေးစမ်းသပ်ကြည့်ပါကိုယ့်အိမ်ကိုရောက်တဲ့အခါငါပက်လက်ကလေးစမ်းကြည့်မယ်သို့မဟုတ်စောင်းရက်ကလေးစမ်းကြည့်မယ်စမ်းကြည့်လိုက်စမ်းပါအဲ့မှာဗရဏာကြီးလောက်များကိုမလုံမရှားပဲနဲ့ရလေဆိုတာကြည့်အောင်တကယ်တမ်းကြတော့မလွယ်ပါဘူးအဲ့တော့အထူးအဖြင့်ဒီရက်တဲ့ဣရိယာပုနဲ့ရှုမှတ်ရင်လည်းပဲတရားတွေ့သလားမတွေ့ဘူးလား တရားတွေ့နိုင်တယ်လေဘုန်းကြီးတို့ဒီမှာမြတ်စွာဘုရားလက်ထက်ကတိတ်တဆိုတဲ့မထေလေးဟာမတ်တရရင်နဲ့ယဟနာဖြစ်တာလေလှိုင်ကူပေါင်းဝမှာဒီမျိုးကောင်းသားလေးဟာမြတ်စွာဘုရားရဲ့တရားကိုနာပြီးတော့ယဟန်ပြုတရားအထုတ်တဲ့တောတောရဆောက်တည်ဖို့အတွက်တပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွက်တယ်တောထွက်ပြီးတော့အဲ့ဒီမှာနေရာရှာတဲ့ကလှိုင်ကူကြီးတွေ့တယ်ဟာဒီလှိုင်ကူကြီးကတော့တရားထုတ်လို့ကောင်းမှာပဲဆိုပြီးဒီနေရာလေးရွေးချယ်တယ်ရွေးချယ်ပြီးတော့ တရားအထုတ်လို့ကောင်းတဲ့နေရာတော့ဟုတ်ပြီဒါပေမဲ့ဆုံးခံစားစရာဆုံးခံအိမ်ရှိမလားလက်ပတ်ကြည့်တော့တိုးတယ်လေးတည်းတွေ့တယ်တွေ့တဲ့အခါကျတော့အဲ့ဒီတဲလေးကြွားတော့အဲ့ဒီတဲလေးကတရားတရားကောင်းကြတဲ့အတွက်ကြောင့်မို့ဆုံးအတွက်တာဝန်ယူရမယ်ဆိုတော့အဲ့ဒီမှာလိုင်ကူထဲမှာနေတယ်လိုင်ကူမှာစောင့်နေတဲ့နတ်တွေကဒီယဟန်တော်လေးသီလနဲ့ပြည့်စုံတဲ့ယဟန်တော်လေးလာတဲ့အခါကျတော့နေရာပြောင်းရတယ်ဒီမြင့်မြတ်တဲ့နေရာအပေါ်ကလည်းနေလို့မရလေတင်ကလည်းနေလို့မရဆိုတော့အဲ့ဒီမှာနေရာပြောင်းရတယ် သူ့မှာအောက်နှက်တွေဆိုတော့သားတွေသမီးတွေနဲ့အဲ့လိုရွှေ့ရတော့နေရာလေးအခန်းလေးရွှေ့နေရတယ်ဆိုတဲ့ကူကသူ့မှာအနေထိုင်အနေထားတွေမကြတဲ့ခါကျတော့ဒုက္ခမရောက်ဘူးလားညာကလေးတွေကလည်းအိမ်ပြန်မယ်အိမ်ပြန်မယ်တငုံကိုတစားနဲ့နေပါဦးတာရင်နေပါဦးသမီးရဲ့နေပါဦးဒီကိုတော့ကြာကြာမနေနိုင်ပါဘူးမြန်မြန်ပြန်ပါပါပြန်မလားပြန်မလားနဲ့တရက်တရက်နဲ့စောင့်တာကိုတော့မပြန်ဘူးအဲ့ဒီမှာအေးအေးဆိုဘာကြောင့်မပြန်တာလဲဆိုတော့ဩစွန်းစားစရာရှိနေလို့ ဒီဆုံးခံအိမ်ကပဲဒီမှာဆုံးနေထောက်ပံ့နေလို့ဒီကိုယ်တော်လေးမပြန်လာဆိုအဲ့ဒီမှာဆုံးခံအိမ်ကကလေးလေးကိုနတ်ကနေပြီးတော့ကင်လိုက်တယ်လေပင်ဆွဲလိန်ထားတယ်နတ်ကင်တာတယ်လေပင်ဆွဲလိန်ထားလိုက်တယ်အဲ့ဒီမှာဇေပင်ဆွဲလိန်ထားတော့ဟိုကလေးကလေပင်ကြီးလိန်တော့ပါးစပ်ကလည်းပိတ်လို့မရမျက်လုံးကလည်းပိတ်လို့မရမျက်ရည်တွေထွက်နှာရည်တွေထွက်တရည်တွေထွက်ဆိုတော့စားလို့ပြုလို့လည်းဘာမှမရတော့ဒုက္ခရောက်ကြတာပေါ့အဲ့ဒါနဲ့နတ်က तू လှုပ်ထားတာဆိုတော့ तू က ညတို့သားလေးပျောက်ချင်လားပူကပြီးပြောတယ်ပျောက်ချင်တာပေါ့ပျောက်ချင်ရင်တဲ့နင်တို့အိမ်မှာဆုံးခံကြတဲ့ကိုတော်လေးစီကစီတောင်းတယ်။ဘာတောင်းခိုင်းတာလဲ။ယဟန်တော်များမှာစေဝါမကူကောင်းဘူး။အဲလိုစေဝါမကူကောင်းတဲ့အတွက်ကြောင့်ဈေးကုရင်ဒီကိုတော့အာဘတ်သိမ့်မယ်။အဲတော့အာဘတ်သိမ့်အောင်သူ့ကိုအပြစ်ဖြစ်အောင်ဒီမှာလုပ်နေတာအပြစ်နဲ့မောင်းထုတ်မလို့ဒီနတ်ကသူ့ကိုအပြစ်ရှာကြည့်တယ်ဒီကိုတော်လေးအပြစ်ရှာကြည့်တယ်ဘယ်လိုမှရှာမတွေ့ဘူး သူ့ရဲ့သီလတွေကြည့်တယ်သီလတွေကစင်ကြယ်နေတယ်ဘလို့မှရှာမတွေ့တော့သူဟာသူဒီကိုယ်တော်သီလပြည့်အောင်ဆိုပြီးတော့သူကကြံတာအဲ့ဒီမှာကြံတဲ့ကအိမ်ကဒကမကိုဒီကိုတော်လေးစီကဆေးတောင်းဆိုတော့တောင်းညင်မှုတဲ့ကိုတော်လေးစီကဆေးတောင်းမတောင်းညင်မှုတဲ့ဘာလို့တုံးဆိုတော့ဘုန်းကြီးတွေစီကဘာမှမလိုချင်မှုတဲ့တချို့ကြတော့လေဘုန်းကြီးတွေစီကဘာမှမဆိုလိုချင်တာတွေရှိတယ်ဘာရရအမြတ်ပဲအခုဒီဒကမဆေးတောင်းမလိုချင်မှုတဲ့ ဒါနဲ့နောက်တခါဆေးကိုတောင်းခိုင်းလို့မရတော့ဩတဲ့ဒီတောရဆောက်တည်တဲ့ပုဂ္ဂိုလ်တွေဆိုတာတဲ့ကတိုးနာလေးတွေပါတယ်နာချီရတာပေါ့လေကြောတွေပါလေတက်တော့တရားထိုင်တော့ကြောတက်တယ်ကြောတက်တော့နာချီလိုက်မှအကျိုးပြည့်တယ်အဲ့တော့ကတိုးနာလေးတောင်းတဲ့တောင်းပြီးတော့တင်သားရဲ့နှာခေါင်းလေးတွေထည့်ပြီးတော့မှုတ်လိုက်တဲ့တင်သားပြောက်လိမ့်မယ်တောင်းကျင်ဘူးတဲ့ဘယ်ကိုတော့စီကမှဘုန်းကြီးတွေစီကဘာမှမလို့ကျင်ဘူးဘယ်လို့မှတိုက်တွန်းလို့မရဘူးမရတော့နတ်ကလျှော့ရပြန်ရော ဒီလိုဆိုရင်အဲ့ဒီကိုယ်တော်လေးရဲ့ခြေစည်းရည်မရနိုင်ဘူးလားရနိုင်တယ်အဲ့ဒါတော့ရနိုင်တယ်ကဲဒီလိုဆိုရင်အဲ့ဒီခြေစည်းရည်လေးနဲ့ယူပြီးတော့တင်သားရဲ့ခေါင်းလေးကိုပတ်လိုက်ပျောက်သွားလိမ့်မယ်ဒါနဲ့ကိုယ်တော်လေးဆုံးခံကြွလာတဲ့ခါကျတော့ခုံလေးပေါ်မှာခင်းပေးထားတယ်ဟိုတန်းကုံပေါ်မှာခင်းပေးထားတော့ကိုယ်တော်လေးထိုင်ထိုင်တဲ့အခါခြေတော်လေးတွန်းလန်းချတာတော့ရှင်ပြားလမ်းမှာဒီမှာလာခဲ့ရတဲ့ဖုန်လေးရှင်လေးနဲ့ရှင်ပြားလေကြားတဲ့လာခဲ့ရ ခြေထောက်လေးဆေးလိုက်အောင်မယ်ဖျားဆိုပြီးတော့ဒကမကပြောပြောဆိုဆိုခတ်ထားတဲ့ရေလေးနဲ့ဆေးအောက်ကခွက်လေးနဲ့ခံထားလိုက်တယ်ခံပြီးတော့အဲ့ဒီရေလေးနဲ့တောက်လိုက်တဲ့အခါပျောက်သွားတယ်အဲ့ဒီမှာကိုရော်လေးကိုဆုံးနေပါလေကတ်ကိုရော်လေးဆုံးနေပါလေဖုံးပေးပြီးတော့အဲ့ဒီမှာမိမိတင်းသုံးတဲ့လိုင်ကူပြန်လာတယ်အဲ့ဒီအချိန်မှာလိုင်ကူပေါက်ဝါကနေပြီးတော့အဲ့ဒီလိုင်ကူဆောင်နတ်ကဘယ်နဲ့လဲဆေးဆရာကြီးပြန်လာပြီလားတခါလေထိထိငုံငုံနဲ့မေးလိုက်တယ်အဲ့ဒီမှာကိုရော်လေးကတင်းမသူလဲ ငါဆေးเสียမဟုတ်ဘူးတဲ့ငါဆေးเสียမဟုတ်ဘူးတဲ့သင်ဒီကနေ့ပဲဆေးကုခဲ့တယ်မို့လားမကုခဲ့ဘူးအဲ့ဒီမှာဟိုကအမျိုးစုံထောက်ထောက်ပြပြီးလို့တယ်မကုခဲ့ဘူးငါဘယ်ချိန်ကမှမကုခဲ့ဘူးယဟန်တော်တို့မြည်သည်ဆေးမကူကောင်းဘေးရင်မဟောကောင်းဟေးအဆောင်နေမပေးကောင်းဘူးရဲ့အဆောင်နေဆိုတာဘုန်းကြီးတို့ယရနာတိပံဖျောင်းနိုင်ဘာညာအဆောင်နေလက်ဖွဲ့တွေဘာတွေဒါလုံးတွေဒါတွေမပေးကောင်းဘူး အဲ့ဒီလိုမပေးကောင်းတော့တကယ်လို့ဒါတွေပေးလိုက်ရင်သူသီလပြက်ပြီတကယ်လို့ဒီဒီပုဂ္ဂိုလ်ကအဆောင်နေပေးတယ်ဘေးတွေနေပေးတယ်ဘေးတွေနေဟောတယ်ဟောပြီးတော့ပေးလို့ကိုကစီးပွားတက်တယ်ယာရုတက်တယ်ဟာသူဒီကိုတော့လုတ်ပေးလို့ဆိုပြီးတော့အဲ့ဒီမှာအဲ့ဒီကိုတော်စီကိုစားပွဲတောက်ပွဲဆုံးကစားသွားကရင်အဲ့ဒီဆုံးကိုဖုံးပေးတိုင်းဖုံးပေးတိုင်းဒီပုဂ္ဂိုလ်အာဘတ်တင်နေတယ်အဲ့ဒီဟန်အာဘတ်တင်နေတယ်ဟာတကယ်လို့ငါတို့ကိုကြီးပွားအောင်လုပ်ပေးတယ်ဘုန်းကြီးပဲဆိုပြီးတော့ငါចောင်းဆောက်ကိုးဝယ်မယ်ဆိုចောင်းဆောက် ကျောင်းပေါ်မတက်သေးဘူးကျောင်းအရေးနင်းနာနဲ့ပဲအာဘသင်နေပြီဒါကြောင့်ဝေယဟန်တော်များမှာအင်မတန်ပြစ်ကြီးပါတယ်အဲ့တော့ဒီယဟန်နေမှာဒီတီလာအရေးကြီးတော့ဟိုကတီလာညှိုးတာ၆တာကိုပဲစောင့်ပြီးတော့သူ့ကိုနှင်ထုတ်ဖို့ဆိုတော့ဆေးဆရာဖြစ်နေသူ့ကိုဟိုပြစ်ချအဲ့ဒီမှာဘလို့မှပြစ်ချလို့မရဘူးဒီယဟန်တော်လေးစဉ်းစားလိုက်တယ်ဩဒီနတ်ဟာငါ့ကိုပြစ်ချနေတာပဲဒီအပြစ်ကိုဖြည့်အောင်ဆိုပြီးတော့သူကိုယ်တိုင်ဖန်တီးတာပဲငါရဲ့ သီလတွေသာသနာတော်ဝင်ရောက်တဲ့ချိန်ကစပြီးယနေ့ထက်တိုင်အောင်သီလတွေညှိုးတာခြောက်တာကြောင်တာကြားတာစွန်းတာကွက်တာ ရှိသလားဆိုပြီးဆင်ញင်ကြည့်တော့သီလတွေစင်ကြယ်တာတွေ့ရတဲ့အခါကလာကြတော့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားအဲ့ဒီမှာဝမ်းသာမှုပီတိဖြစ်ပြီးတော့အဲ့ဒီယဟန်တော်လေးကအဲ့ဒီနေရာမှာပဲလှိုင်ကူဘဝမှာအဲ့ဒီဝမ်းသာတဲ့ပီတိလေးကိုပဲပြန်ရှုတယ်ဝမ်းသာတယ်ဝမ်းသာတယ်ဒီဝမ်းသာစိတ်ကလေးကိုပဲပြန်ရှုတယ်စိတ်ဓာနုပဒနာနဲ့ အဲလိုစိတ်ကလေးရှူရင်းနဲ့ခန္ဓာမှာတခြားအာယုံလေးတွေပေါ်လာတာလေးကိုရှူရင်းရှူရင်းနဲ့ဝိပဿနာဉာဏ်နေမဲ့ဉာဏ်နေဆင်းရဲတဲ့စိတ်တိလစင်ကြယ်တော့တမာရီမြန်မြန်မဖြစ်ဘူးလားတမာရီဖြစ်တော့တမာရီအားကောင်းတော့ဝိပဿနာဉာဏ်နေရောမဖြစ်ဘူးလားဒီဉာဏ်နေအားကောင်းတဲ့ကမဲ့ဉာဏ်ဖူဉာဏ်နေရောမရဘူးလားအဲ့ဒီမှာဆင်းဆင်းတက်ပြီးတော့ကိလေသာအသောကုန်ခံပြီးယန္နာဖြစ်သွားတယ်လိုင်ကူဘဝမှာထိုင်ရင်လားရက်ရင်လား ကဲရပ်ပြီးရှုမှတ်ရင်ရောတရားမရနိုင်ဘူးလားတရားရောမတွေ့နိုင်ဘူးလားဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဘယ်ဣရိယာပုနဲ့မှငါရှုကောင်းတယ်လို့ဒီလိုမထင်နဲ့ဣရိယာပု၄ပါးမှာဘယ်ဣရိယာပုနဲ့ရှုရှုရှုလို့ရတယ်ရှုလဲရှုကောင်းတယ်ရှုရင်လဲတမာတိလဲဖြစ်တယ်ရှုရင်ဝိပဿနာဉာဏ်လဲဖြစ်တယ်အဲ့ဒီလိုရှုရင်ပါရမီပြည့်စုံရင်တရားထူးတွေရောမရနိုင်ဘူးလားဗျာအေးဒါကြောင့်မို့ဘုန်းကြီးတို့ခုဒီမှာ ဣရိယာပု၄ပါးမှာစဉ္ညာဣရိယာပုနဲ့လည်းတရားရနိုင်တယ်။ရတဲ့ဣရိယာပုလည်းတရားရနိုင်တယ်။ဟုတ်တယ်မလား။အခုဣရိယာပု၄ပါးမှာနှစ်ပါးကြံသေးတယ်။မနေ့ဖန်အတွက်ခြံတက်လိုက်ကြအောင်ဆိုနော်။အခု9နာရီထိုးပြီ။ဒါကြောင့်မို့ပုဏ္ဏစာပရံဘိကဝေဘိက္ခုကိစ္ဆံတော်ဝါကိစ္ဆမိတိပသနာတိထီတော်ဝါထီတော်မိတိပသနာတိနိသိဏောဝါနိသိဏောမိတိပသနာတိ တယနောဝတယနောမိတိပဇာနာတိဘေခဝေယံတော်များဥจิตသားတို့ဘုနာစပရံရှုမပွားများအာထုပုံနောက်တစ်မျိုးကဘိက္ခုယဟန်တိဝါယောဂီပုဂ္ဂိုလ်သည်ကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားရုံသွားစေသွားကြိုက်သွားစဉ်မူလီကိစ္ဆာမိတိသွားတိဟု၏ပဇာနာတိတိဤဝါတိအောင်ရှုပါထီတော်ဝါရတ်တော်လီဝါရလျင်လီ ဝါရတုံးရဆေရခိုက်ရစင်မူလီတိတော်မီတိယတိဟူ၍ပါဇာနာတိတိဤဝါတိအောင်ရှုပါလေဣတိဤသူဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဩစာကောင်းစွာမသွေ ဟောကြားတော်မူခဲ့ပါပေတည်း